အဲမျက်စိမှိတ်ပြီးတော့ရှူတာတွေကသူ့ဟာသူရှူနေပါအဲဒိဋ္ဌိနဲ့တဏှာတဏှာအရင်သတ်မှာတဏှာအရင်သတ်မှာအဘောဝေဒနာတွေမလာသေးဘူးဒုက္ခမလာသေးဘူးဒုက္ခမလာသေးတော့ဘာကိုအရင်ရှုမလဲတဲ့အဲတဏှာကိုအရင်သတ်မယ်ဒုက္ခဝေဒနာကိုရှုဒုက္ခဝေဒနာရှုတော့တဏှာသဒိဋ္ဌိသ စိတ်အာရုံနဲ့ခန္ဓာကိုယ်ကြည့်မျက်စိမိတ်ထားပြီးစိတ်ကကြည့်စိတ်ကမြင်ရတာမျက်စိကမြင်ရတာမဟုတ်ဘူးမျက်စိကအကြည့်ပဲရှိတယ်မျက်စိကမြင်ရတာမဟုတ်စက္ကုဝိညာဏကမြင်တာနာမြင်တာအဲမျက်စိကမြင်တယ်လို့များသွားမယ်မတတ်မှန်းနာမြင်တာအဲတော့နာတဘောကအနံ့ကြီးအဲမျက်စိမဲပြီးတော့စိတ်ကနေပြီးတော့ခန္ဓာကိုယ်စိတ်နဲ့ကြည့်လက်ဖြစ်လက်ပေါင်ဖြစ်ပေါင် ဒီလက်ကိုတွေးလာပြီတဲ့စိတ်ထဲမှာလက်ကြီးကိုတခါတည်းဖောင်းဖောင်းကာကာအယုံကြည်တွေးလာပြီတဲ့တွေးလာရင်လက်မြင်ရင်လက်ကိုရှုသွားတော့ပါဝင်မပြောင်းနိုင်နဲ့မြင်ဘက်ကိုမပြောင်းနိုင်နဲ့မျက်ဘက်ကိုမပြောင်းနိုင်နဲ့ပေါ်လာတဲ့ပစ္စုပန်ယုံနာကိုသာတခါတည်းကိုသဘောကိုတခါတည်းပြောင်းရှုနှလုံးသွင်းမှာမျက်စိမဲပြီးတော့စိတ်ကကြီးပြီးတော့အော်အတုပကိုနှလုံးသွင်းမှာလက္ခဏာအတုပလက္ခဏာတဏှာအရင်ပါပါအဲအတုပလက္ခဏာနှလုံးသွင်းပါ ဒါကြီးကမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ငါလည်းမရှိသူလည်းမရှိပေါင်းလည်းမရှိလက်လည်းမရှိကိုယ်လည်းမရှိခေါင်းလည်းမရှိဆောတယ်လည်းမရှိလာတယ်လည်းမရှိဝါတယ်လည်းမရှိကိုးရမယ်တရားကြီးပွားရမယ်တရားကြီးအသားကြီးပွားရမယ်တရားကြီးလောက်စားရမယ်တရားကြီးအယိုးကြရမယ်တရားကြီးလေအယိုးစုကြီးထိုင်လေအပုတ်ကြီးထိုင်လောက်စားမယ်တရားကြီးထိုင်အဲ့ဒီလိုစိတ်ထဲကနှလုံးသွင်းလိုက်ရရှိတယ် စိတ်ထဲကကိုယ်ခန္ဓာကိုယ်ကြီးကိုတခါတည်းအတုပကြီးကိုခင်းလာအယိုးကြီးကိုခင်းလာအထင်သဘောအဲခင်းလာရင်မြင်တော့မယ်တနေရာတဲ့တအာယုံနဲ့တဝိထီတဲ့ရှုစိတ်ခင်းကအဲလက်ရှုပြီးတော့ပေါင်မပြောင်းနိုင်ပေါင်ရှုပြီးတော့လက်မပြောင်းနိုင်လက်လက်ကိုရှုနေပြီးတော့တခါတည်းမျက်ခွက်ကိုမပြောင်းနိုင်ဘိုက်ကိုမပြောင်းနိုင်တအာယုံနဲ့တဝိထီတဲ့ရှုအဲစိတ်ဟာဒီစိတ်ကနေဟိုစိတ်ပြောင်းလိုက်ရင်ဟိုစိတ်ကလက်စိတ်ကနေပြီးတော့ ပေါင်စိတ်ဖြစ်သွားတာဟောချုပ်သွားပြက်သွားသူ့ပြက်ပိတ်သွားမြင်တဲ့အပေါ်မှာမပြောင်းမလွှဲပဲနဲ့တခါတည်းကိုမပြောက်ခဲနဲ့တခါတည်းပြောက်ရှုပ်အဲနောက်တဘောလုံးကပါသူမြင်လာတယ်အဲပေါင်မြင်ရင်ပေါင်လို့သာသဘောကိုကြည့်ပြီးတော့တခါပြောက်ရှုပ်တာမပြောက်ဘူးသင်ရင်မှာပွားများပါဒါကြောင့်မလို့အခုကအပွားခိုင်းတာမှန်တော့ပွားခြင်းမှားတော့ပွားခြင်းမဲကမဲကမဲကပွားခိုင်းတာဘာကိုပွားခိုင်းတာကိုအတုကလက္ခဏာကိုပွားခိုင်းတယ် အဲနောက်ကြတော့နာလက္ခဏာကိုပွားခိုင်းအခုဟာအတုပလက္ခဏာကိုပွားခိုင်းတာတဏှာကိုအရင်သတ်ခိုင်းတာဒါကြောင့်လို့နှလုံးသွင်းမှာမှန်တော့နှလုံးသွင်းဆရာမှားတဲ့အတိုက်ကိုလောက်ပါမြင်လာပါလိမ့်အဲခွန်ရက်ခဲနဲ့လည်းရမယ်ဆယ်ရက်ခဲနဲ့လည်းရမယ်ဆရာမှားတဲ့အတိုက်ကိုလောက်စိတ်ထဲကနေပြီးတော့ဒီလိုမှပြုပြင်လို့မရတော့ဘူးဆိုအတိတ်ကကိုမြင်မှုတဲ့ဥစ္စာကိုဆွဲကြည့်အတိတ်ကလာတော့ကိုအယုံအယုံသူမြင်မှုရဲ့ စိတ်ထဲကနေဒီအယိုးကြီးကိုတစ်ခါတည်းသတ်မှတ်ပြီးတော့တစ်ခါတည်းနှလုံးသွင်းဩအယိုးကြီးကြီးပါလားပုတ်ရမယ်တရားကြီးပါလားပွားရမယ်တရားကြီးပါလားဇယက်ခဏရထားတဲ့မသားကြီးဟမ်တပြိုးကြီးဖြစ်နေပါလားဆိုပြီးတော့တစ်ခါတည်းကိုနှလုံးသွင်းပြီးကြည့်မပြောက်ဘူးနဲ့တဏှာနဲ့ဆိုမြင်လိုက်မယ်အဲ့ဒီလိုမြင်လာပြီဆိုလို့ရှိရင်ခန္ဓာအတုပါကြီးမြင်ပြီဆိုလို့ရှိရင်ပြီးလားတခါတည်းပြီးပြီဆိုရင်ဒီထဲမှာထိုင်နေတဲ့ပုံစံတွေကြီးအကုန်လုံးဒီလိုမြင်နေတယ် အကောက်တယောက်မှမရှိဘာလဘွားဖြစ်အဲ့ဒီလိုဖြစ်ပြီးတော့ရင်ဒီနေသာထောင်းပါဩဒီသားငါကအကောက်တွေချင်းတော့တလောကလုံးအပြစ်ကြီးပါအတုမတရားကြီးပါအဲအဲ့ဒီလိုမြင်လာတယ်အဲ့ဒီလိုမြင်လာပြီဆိုလို့ရှိရင်လက်ကိုမြင်လာရင်လက်မပြောက်ဘူးနဲ့ခေါင်းမျက်ခွက်ကြီးမြင်လာရင်ဒီမျက်ခွက်ကြီးမပြောက်ဘူးကိုကြီးမြင်လာရင်ဒီကိုကြီးမပြောက်ဘူးအဲအာယုံတဝီတိစိတ်ကမပြောင်းနဲ့အေးကောတော်စီအောင်နှလုံးသွင်း အဲရှုပုံတွေပေးပေးနေတာအဲ့ဒီလိုပေါ်လာပြီးတော့ဒါကအခုဟာဒီအောင်ရှုခိုင်းလိုက်တာအပြက်ကိုဝိပဿနာယာနိကတက်တဲ့ဒီတဏှာကိုအရင်သတ်ခိုင်းတာအဲမြင်လာပြီးရှုလာပြီးသင်လာပြီးတဲ့တကယ်ကကိုယ်ခန္ဓာကိုယ်ကြီးအပုပ်ကြီးရဲ့လို့ထင်တယ်ကိုယ်ကံကိုယ်ခန္ဓာကိုယ်အယုံသူရဲ့လို့ထင်ပါတယ်အဲ့တော့ခန္ဓာကိုယ်အပုပ်ကြီးထင်လာပြီးဆိုရင်ဒီလောကလုံးကြည့်လိုက်တဲ့ကြိုင်နဲ့တည်း သက်ပင်တွေကြည့်လိုက်တဲ့အပုံကြီးခြင်းမင်းဒကမာတွေကြည့်လိုက်ပြန်တဲ့အပုံကြီးခြင်းမင်းဒကာတွေကြည့်လိုက်ပြန်တဲ့အပုံကြီးခြင်းတွေခြင်းတဲ့ဘောအဖြစ်ညာဟောတယ်ခွေးတွေကြည့်လိုက်ပြန်တဲ့အပုံကြီးခြင်းတွေနွားတွေကြည့်လိုက်ပြန်တဲ့အပုံကြီးခြင်းတွေမြေကြီးတွေကြည့်လိုက်ပြန်တဲ့ပုံနေတဲ့သဘောတရားကြီးခြင်းတွေရေတွေကြည့်လိုက်ပြန်တဲ့အပုံသဘောတရားတွေခြင်းတွေအဲ့ဒီလိုခြင်းနေလို့အတုပသဘောတရားခြင်းတဲ့သဘောတရားရပြီးတော့သောတာပန်ကြီးတည်သွားပြန်ပြီအဲအခြင်းသဘော အထင်သဘောကနေပြီးတော့ထင်ပါကြတော့စိတ်ကလေးကထင်လာပြီဆိုရင်မြင်တော့မယ်စိတ်ကအတုပစိတ်ဖြစ်လာတယ်အတုပစိတ်ဖြစ်လာတဲ့ကြိုင်နဲ့တည်းခန္ဓာကိုယ်ကြီးပေါ်လာတယ်အယုံသူကြီးပေါ်ခြင်းပေါ်လာမယ်အသားကြီးကွက်ပြီးတော့ပေါ်ခြင်းပေါ်လာလိမ့်မယ်ဇေယျခန္ဓာရထားတဲ့မျက်ခွက်ကြီးကလည်းသဘောလောက်ခြင်းနဲ့ရှားကြီးထွက်ပြီးတော့ကိုယ်ဖုတ်ဒီဖုတ်ကြီးယုံသိပြီးကြပြီးတော့ဒီလိုမြင်မြင်နဲ့မြင်ရလိမ့်မယ် နောက်တပွားပွားစားတော့နေတာလည်းမြင်မြင်မြင်ရတယ်နာရေမြုပ်ကြီးတိုင်တိုင်လို့ဖြစ်ဖြစ်ဖြစ်ဖြစ်သူ့ပွဲထားကိုမြင်မြင်မြင်ရတယ်နာအဲ့လိုမြင်လာပြီဆိုလို့ချင်းအဲ့လိုသိနေမယ်အဲ့ဒီကျတော့အော်ငါကအတိတ်ကလာတော့ငါလက်ငါချင်းငါကိုပုံရမယ်တရားပါလားခန္ဓာငါပါပြည့်ရတော့မယ်ဆိုရင်ငါခန္ဓာကြီးကအပုံကြီးပါလားအယုစုကြီးပါလားပြည့်ရမယ်တရားကြီးပါလားလောက်စားရမယ်တရားကြီးပါလားမိမ့်မလည်းမဟုတ်ယောက်ျားလည်းမဟုတ်ချောတယ်လည်းမရှိလှတယ်လည်းမရှိ ဝရင်လည်းမရှိပိန်လည်းမရှိအတဝတရားပေါ့ရမယ်တရားပွားရမယ်တရားအနှစ်သာရမရှိတဲ့တရားကြီးပါလားလို့ယူသိလာတယ်အဲ့ဒီလိုသိလာပြီးတော့ကာမကိလေသာခေါင်းပါပြီအဲ့ဒါသောတာပန်နဲ့သရဂံလက်တည်းလေးထင်တာကသောတာပန်မြင်တာကသရဂံဥပါဒ်သိတဲ့ခဏလေးနဲ့တဏှာသားလိုက်ရင်ဒိဋ္ဌိနဲ့တဏှာတွဲပါလိမ့်မယ်အဲ့ဒါတဏှာကိုအခုတဏှာအရင်သတ်ထိုင်းတာသောတာပန်နဲ့သရဂံကိုလက်တည်းလေးအဲဝေဒနာမြင်တာကကြားတယ်နာမ်လက္ခဏာလိုက်နေတာကကြားတယ်အခုက မြန်မြန်တခါလဲနိဗ္ဗာန်ကိုအောင်ပေးဝိပဿနာယာနိကသက်သက်ကြီးလက္ခဏာသဘောတရားကိုနှလုံးသွင်းနိုင်အောင်အထင်ညာရပြီဆိုရင်သောတာပန်အမြင်ညာရပြီဆိုရင်သရဂံနဲ့ဝင်သွားပြီဘလသိကြီးမြင်နေပြီနေလည်းမရညလည်းမရကြောက်လပ်ပြီးတဲ့ဒီရုပ်ကြီးကိုတက်ထုတ်ပြီးညွန်ပြီးတော့တခါတည်းကမကြည့်နေတဲ့စိတ်ဖြစ်သွားပြီးဆိုသရဂံတည်သွားဝေဒနာဖြစ်သွားအဲ့ဒီလိုများဖြစ်ရင်သရဂံပဲအဲသိက္ခဏလေးနဲ့နော်ဒါကြောင့်မလို့ တရားဓမ္မများစူးစမ်းအထောက်ပါလို့အဲဒိဋ္ဌာပါရမီလည်းမြင်လာငါလာလုပ်ပါလို့ပြေဝအောင်အဲသေသေးချာချာနှလုံးသွင်းပါအဲသိချက်ကမြောင်စိတ်ခန္ဓာကိုယ်ကိုမလျှော့နဲ့သံတရာနာဇန်ပြည့်တဲ့ကဒီခန္ဓာကြီးကိုညှားလာခဲ့တယ်မညှားပါနဲ့အဲဈေးကုတ်ပြီးတော့တခါတည်းနှိမ့်ပါပို့တယ်အဲဈေးကုတ်ပြီးနတ်နတ်ကြီးပို့တယ် ဒီကုတ်ပြီးတော့ဓမ္မပို့တယ်ဒီကုတ်ပြီးတော့နိဗ္ဗာန်ပို့တယ်အဲ့ဒီတော့တရားဓမ္မများကလည်းသရဝရိယအတိသမာဓိပညာဘုံ၅ပါးလက်ခံထားပါအဲဘာကြောင့်လဲတဲ့ရာဆိုတဲ့ဥစ္စာဆရာခိုင်းလိုက်လို့ဓမ္မကြီးတွေတရားကြီးတွေမျက်စိမိတ်စိတ်အာရုံနဲ့ရှိလိုက်ပါဆိုကြည့်တာဒီလိုနှလုံးသွင်းနေပါအဲဒီပြင်စိတ်မဖြစ်ပါသေးနဲ့။ပုံရမယ်တရား၊ပွားရမယ်တရား၊အယုံကြရမယ်တရား လောက်စားရမယ်တရားမျက်စိကြီးတွေပြုထွက်ရမယ်တရားကြားကြီးတွေထွက်ရရမယ်တရားဗိုက်ကြီးဖောင်းရမယ်တရားအသားတွေကွက်ပြီးတော့ပုတ်ပြီးရော်ကြရမယ်တရားအယိုးကြရမယ်တရားအဲ့ဒီလိုကလုံးသွင်းပါများလာတော့သိသေးကခင်းလာတယ်ဗျာနဲပွားတာကိုဒါကြောင့်မို့ဘုရားကပွားများရမယ်ပွားများမှဒါလေအကျိုးတရားယုံနာပေါ်လာဒါကြောင့်မို့ဘုရားဟောတာပွားမှုတရေတေမေတ္တာသစ္စာရော ပေါ်မှုယုံနာခြင်းဒုက္ခသစ္စာပင်ပယ်မှုလောဘခြင်းမမှုရာသစ္စာပင်ချုပ်မှုတဏှာခြင်းညောတာသစ္စာပင်အပုတ်ကြီးမြင်နေမှာပဲကိုယ်ခန္ဓာကိုငါရဲလို့မတွေ့တော့ဘူးမနှက်တတ်တော့ဘူးကိုယ်ခန္ဓာကိုမလိုချင်တော့သူများခန္ဓာလည်းမလိုချင်ဘူးအဲမလိုချင်တာပါလဲတဏှာချုပ်ပြီတဏှာချုပ်တာညောတာပဲအဲသစ္စာလေးပါတဏှာသိရင်နိဗ္ဗာန်ရဒါကြောင့်မလို့နှလုံးသွင်းမှန်ပါစေ ကြည့်တအာယုံနဲ့တဝူထူတဲ့နှလုံးသွင်းပါမပြောင်းနဲ့တဲ့ဆရာကဒီလိုရှုလိုက်ဆိုရင်ဒီလိုရှုပါအဲနေမှာကြွားမဲ့လမ်းကြီးကိုပေးနေတာအဲတဏှာပင်မဲ့လမ်းကြီးကိုပေးနေတာအဲရှုပါဒါကြောင့်မို့သနာဝရိယတတိသမာဓိပညာတဲ့ဘုံ၅ပါးဘုံ၅ပါးလက်ကင်ထားပါသရာဆိုတာကလည်းဆရာခိုင်းနေတာကဆရာကဒီလိုခိုင်းဒီလိုလုပ်တယ်ညဆိုဘုရားလက်ကကကိုတိလာမထေကြီးဟာဝင်ရမောက်လိုက်ဆိုဝင်ရမောက်တာ ဘိုင်းနဲ့ရက်သွားဆိုသွားတာပဲတွေးတွေပါလိဖွက်တယ်ဇွန်းထိုးချလိုက်ဆိုထိုးတာအဲအခုလည်းပဲဓမ္မကြီးတွေဓမ္မကြီးတွေအဲကမ္မထာပြတဲ့ပုံကောကနေပြီးတော့အဲခိုင်းလိုက်လို့ရှိရင်အဲ့ဒီဖောတိလမထေကြီးတို့အဲ့ဒီလိုများလုပ်မယ်ဆိုဆရာခိုင်းလိုက်လုပ်မယ်ဆိုရင်တရားဓမ္မအများဒီတဘောအတည်းနဲ့နိဗ္ဗာန်သွားကြဆရာခိုင်းလိုက်တာလို့အေးကြီးချာချာတယ်အတိပေးနေတာမှန်တော့အတိကိုပေးနေတာလောက်တာလောက်ပါဓမ္မကြီးတို့ရဲ့ဓမ္မကြီးတို့ဒီလိုပေးနေတာမဟုတ်ဘူးအေးကြီးချာချာခိုင်းနေတာ အားတွေတင်ပြီးတော့တခါတည်းကိုဒီလိုရှူလိုက်ပါဒီလိုနှလုံးသွင်းလိုက်ပါဒီလိုစိတ်နဲ့ကြည့်လိုက်ပါဒီလိုပြင်နေတာအဲ့ဒါမြင်အောင်ကြည့်စိတ်နဲ့ခန္ဓာကိုယ်ကြီးကိုတခါတည်းဘွားဆိုပေါ်လာအောင်ပေါ်လာပြီဆိုတော့ပြင်နေအဲ့တော့ငါကောင်သူကောင်ဟုတ်သေးလားမိမပဲယောက်ျားပဲဟုတ်သေးလားညွန်တရားစက်ဆုပ်တရားကြီးအဲအနှစ်သာရမရှိတဲ့တရားကြီးဒါကြီးကအပုတ်ကြီးအတိုးကြီးကိုကိုကိုငါကောင်သူကောင်ဒီလိုမှတ်ချင်တယ် တကယ်ရှိတာကပြက်ပြားရမယ်တရားကြီးအပေါက်ရမယ်တရားကြီးအယိုးကျရမယ်တရားကြီးအနှစ်သာရမရှိတဲ့တရားကြီးအယိုးစုကြီးအယိုးစုကြီးကလည်းဆွေးကြည့်ပြီးတော့အမောက်ဖြစ်သွားရမယ်တရားကြီးဘယ်မှာတော့မိမလည်းယောက်ျားရှိမိမရှိသလားယောက်ျားရှိသလားငါရှိသလားလက်ရှိသလားကိုရှိသလားခေါင်းရှိသလားမရှိတဲ့တရားကြီးကိုရှိတယ်လို့ထင်မှတ်ပြီးတော့ဒါကြီးကိုဆွဲလာနေတာငါချော်တယ်ငါလှတယ်ငါဝတယ်ငါကယောက်ျားငါကမိန်းမဆွဲလာနေတဲ့ ဒီယုတ်ကြီးပေါ်မှာတဏှာဖြစ်အဲ့ဒီတဏှာကိုတတ်တာနှလုံးသွင်းပါဒီလေးခြားခြားကြည့်ဒီအောင်စုမြင်အောင်ကြည့်စိတ်ကမြင်လာလို့မကြည့်ခြင်းလို့မြင်နေလို့ရှိရင်မကြည့်ခြင်းလို့ကြောက်လာပြီးတော့မရှုပ်ပဲမနေနဲ့ရှုနိဗ္ဗာန်ပေါ်တဲ့လမ်းကြီးအဲသေသေးချာချာကြည့်မြင်လာတယ်သိနဲ့နှလုံးသွင်းကြည့်မြင်လာတော့ဒီမှာစိတ်အမြင်သဘောအမြင်မနှောအမြင်မြင်လာတာ တရားကမြင်တာဘယ်ကမြင်မလဲတဲ့အဲမနောဓွာရကမြင်လာတာပဲမနောဓွာရကမြင်လာပြီမြင်လာပြီဆိုလို့ရှိရင်အဲဒီတဘွားတဲ့ကိုငါတော့ပွားတော့မယ်လို့တစ်ခါမှဘာကြောင့်လဲမနောဓွာရကသိအမြင်လာအမြင်ညာရပြီအထင်ညာချင်းနေလိုက်ပြီအမြင်ညာရပြီသိုးသားပါအဲဒီကြားထဲကနေပြီးတော့ဝေဒနာတွေပေါ်လာမယ်ရုပ်ပြက်မမြင်လေးဘူးရုပ်ပြက်မြင်ရင်ရုပ်ပြက်ကြီးကိုတတ်ရှိသွားဝေဒနာကိုရှိဖို့မဆိုနဲ့ အဲဒီရတဲ့ရုပ်ပြမမြင်လို့ဝေဒနာခံစားလာရပြီဆိုလို့ရှိရင်အဲဒီတော့နာရှုတော့နာဘယ်လိုရှုမလဲဒီနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူတယ်အေးတယ်လုပ်ကြရတယ်ဒါတွေပေါ်လာပထဝီဓာတ်အာဘောဓာတ်ဒီသောဓာတ်ဝါယောဓာတ်ဓာတ်ကြီးတွေကပေါ်လာအဲဒီတော့အခုကနဦးဥဆောင်တက်လာတဲ့ရုပ်ဟာဖြင့်ဒကာကြီးတွေလည်းသတ်မယ်သူကဥဆောင်တက်လာတဲ့ရုပ်ဟာဒကမာကြီးတွေလည်းသတ်မယ်အဲဒီတော့ပထဝီဓာတ်ကသတ်မယ်ပုဂ္ဂိုလ်ပါမယ် အာဘောတကသာမဲ့ပုဂ္ဂိုလ်ပါမယ်။ဒီဇောတကသာမဲ့ပုဂ္ဂိုလ်ပါမယ်။ဝါယောတကသာမဲ့ပုဂ္ဂိုလ်ပါမယ်။ဓာတိလေးပါးကဓမ္မပါသတ်လို့အခုတရားထိုင်တဲ့ပုဂ္ဂိုလ်မှဒီတဟနာသိရင်ဘယ်တကသာမဲ့ဆိုတာသိမကျင်းတဲ့ပုဂ္ဂိုလ်ဘယ်ရုပ်ကငါသတ်မယ်ဆိုတာမသိဘူး။အဲဒီတော့ပထဝီဓာတ်ကသတ်မဲ့ပုဂ္ဂိုလ်ကြတော့သင်တဲ့ဝေဒနာကြီးပေါ်လာမယ်။တောက်တဲ့ဝေဒနာကြီးပေါ်လာမယ်။ထုံလာတဲ့ဝေဒနာကြီးပေါ်လာမယ်။အောက်လာတဲ့ဝေဒနာကြီးပေါ်လာမယ်။အဲကျင်းလာတဲ့ဝေဒနာကြီးပေါ်လာမယ်။ ဆုံးလာတဲ့ဝေဒနာတွေပေါ်လာမယ်။ကြိုက်လာတဲ့ဝေဒနာတွေပေါ်လာမယ်။ကြက်တင်လာတဲ့ဝေဒနာတွေအဲအဲ့ဒီလိုပေါ်လာပြီဆိုရင်အော်ငါသိလို့ရှိရင်တော့ထုံကျင်ကြိုက်ခဲပြီးတော့တောက်ကျင်ပြီးနေထိုင်ပြရတော့မှာပဲ။ပထဝီဓာတ်ကတတ်မယ်လို့ဆိုတာတိဋ္ဌာယုံမှတ်ထားတာ။ထုံကျင်ကြိုက်ခဲလာပြီဆိုပထဝီဓာတ်ကတတ်ရင်နဲ့နှလုံးနဲ့ကြက်တက်လာမယ်။ကြက်တဲ့ဝေဒနာကြီးဖြစ်လာမယ်။သွေးကြီးကြလာမယ်ဆိုလို့ရှိရင်ဖောရောက်ပြီးနေရတော့မယ်။ကြက်ဆုံးနေရတော့မယ်လို့တိဋ္ဌာမှာ။ဖောရောက်ပြီးကြက်တရား အဲ့ဒါကအာဘောကတတ်ပါဧဇောကတတ်မဲ့ပုံကိုကြတော့အခုကြာကြာထိုင်မှများလာတဲ့အချိန်ကအပူချိန်ဖြစ်လာနေတယ်အေးခြင်းနဲ့ရေကတုံးကြီးတို့အေးလာနေတယ်အဲ့ဒီလိုအေးလာမယ်ပူလာမယ်ဆိုလို့ရှိရင်ပြန်ကသေသောယုတ်ကနာတတ်တော်မယ်သေလို့ရှိလို့ရှိရင်ပူလောင်သူသေရတော့မှာပဲသဘောကိုဆုံးမှလည်းကြည့်အောင်အဲဝါရောယုတ်ကတတ်မဲ့ပုံကိုကြတော့ခန္ဓာကိုယ်ကြီးလက်တွေကြီးတွေကြောင်းကြောင်းကြောင်းကြောင်းလှုပ်ရှားလာနေတယ် ရောကာလာလို့နဲ့လှုပ်ရှားရင်းရိုင်လာလို့နဲ့ဩငါဒီလိုရှိရပြောင်းလေပြတ်ပြီးတော့ငါတရားတော်မှာပဲလို့အထက်ချမှာကျိုးသာဝေဒနာဖြစ်လာလို့ရှိရင်ဝေဒနာအင်းနာပေါ်ပေါ်တောက်နာပေါ်ပေါ်အင်းနာလည်းမရှိပါလားဝေဒနာလားရှိပါလားဝေဒနာပဲဆိုသတ်မှာသိနေလို့ဘာမသိနဲ့လက်ရလို့မသိနဲ့ကိုယ်ရလို့မသိနဲ့ပေါင်ရလို့မသိနဲ့ဝေဒနာသာသိဝေဒနာဒီနာမယနိုင်သဘောသာလို့တာတယ် နာဤသဘောပါလို့တတ်လဲနာဤသဘောဟာရုပ်ဝေဒနာခံစားခြင်းသဘောဒါရှိတယ်ခံစားတဲ့သဘောလားဒီဘယ်လိုခံစားတယ်ဆိုတာအဲ့ဒီဒိဋ္ဌိဥစ္စာပြည့်ဝေဒနာပေါ်လာလို့ရှိရင်နာရှုတင်းနေတောက်နေထုံနေအကျိုးတရားကြီးကိုပေါ်ရှုအကျိုးတရားကြီးကိုရှုလို့ရှိရင်ဒိဋ္ဌိအကြောင်းကိုသတ်ပြရဘယ်အကြောင်းကိုသတ်ပြရမလဲတဲ့တင်းနာပေါ်ပေါ်တောက်နာပေါ်ပေါ်ထုံနာပေါ်ပေါ်အောက်နာပေါ်ပေါ်ကြိုက်နာပေါ်ပေါ် ပြတ်တာပေါ်ပေါ်ပူတာပေါ်ပေါ်အေးတာပေါ်ပေါ်လှုပ်တာပေါ်ပေါ်ရင်းနိုင်တာပေါ်ပေါ်ဘာပဲပေါ်ပေါ်ပေါ်လာကြပြဟာကိုတင်းတယ်လို့မသိနဲ့တောက်တယ်လို့မသိနဲ့ထုံတယ်လို့မသိနဲ့အောက်တယ်လို့မသိနဲ့ကျင်တယ်လို့မသိနဲ့ပြတ်တယ်လို့မသိနဲ့ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြ။အော်ဝေဒနာပါလား။ဝေဒနာဒီနာမည်။နာဤသဘောဘာလို့တတ်တယ်သူသဘောသိဝေဒနာပေါ်လာ နာအိတ်လက္ခဏာခံစားတဲ့သဘောလေးပဲလိုက်သင်္နာပေါ်တဲ့ခံစားတယ်ခံစားတဲ့သဘောဆက်လိုက်ရင်သင်္နာပေါ်တဲ့ခံစားတဲ့ဟာခံစားတဲ့သဘောထုံနာပေါ်တဲ့ခံစားတယ်အောက်လာတာပေါ်တဲ့ခံစားတယ်ထုံနေခြင်းနဲ့အောက်နေလို့မသိနဲ့ပြညာနဲ့ပရမနှစ်ခုဆက်တတ်တယ်အဲထုံနေဆိုတဲ့ဥစ္စာပြညာပါလာမရှိတဲ့တရားနာအိတ်လက္ခဏာယုတ်ဝေဒနာခံစားတဲ့သဘောတာခံစားတဲ့သဘောတရားလေးရှိတဲ့တရား ရှိတဲ့တရားကခံစားတဲ့သဘောတရားမရှိတဲ့တရားကပြင်းနေတောက်နေထုံနေဆိုတာမရှိတဲ့တရားနှစ်ခုဆက်ဆက်ပြီးသိဝေဒနာကိုပညာပရမဝေဟောပညာကဘာလဲပြင်းနေတောက်နေထုံနေကျင်းနေအောက်နေဆိုတာမရှိတဲ့ပညာတရားရှိတဲ့တရားကရုပ်ဝေဒနာနာခံစားတဲ့သဘောတရားအဲပညာနဲ့ပရမနှစ်ခုဆက်သိအဲဒီတော့အတုပလက္ခဏာမြင်တဲ့ပုဂ္ဂိုလ်ကဩလက်ပညာနဲ့ပရမနှစ်ခုဆက်သိလက်ပဲရှိပဲကိုယ်ပဲကောင်းပဲမိမပဲယောက်ျားပဲ ဒါကမရှိတဲ့ပညာတရားရှိတဲ့ပရမတ္ထသဘာသဘာဝတရားကပေါ့ရမယ်တရားအယုံကြမယ်တရားလောက်စားရမယ်တရားအယုံလူကြီးဆွေးပြီးပြီးတော့အမောက်နေပြရမယ်တရားဆိုတာအဲ့ဒီလိုလက္ခဏာအဘုဘလက္ခဏာသိလိုက်တဲ့သဘောအပြည့်သဘောတရားတွေသဘောတရားကိုသိလိုက်တာကပရမတရားလက်ဖက်ကြီးပဲကိုပဲလို့သိလိုက်တာကပညာတရားပေါ့ရမယ်တရားကြီးပါလားပွားရမယ်တရားကြီးပါလားလောက်စားရမယ်တရားကြီးပါလား အယိုးကြရမယ်တရားရှိပါလားလို့အဲ့ဒီလိုသိလိုက်တာကပရမတရားဗျပြည့်ညက်နဲ့ပရမနှစ်ခုစားစားပြီးတော့အဲ့လိုသိသွားအဲအဲ့ဒီလိုသိသွားပြီဆိုအမြတ်ဆုံးတရားရတယ်အဲ့ဒါပြည့်ညက်ပရမနှစ်ခုစားသိချတုံမှမြတ်တယ်အဲပြည့်ညက်နဲ့ပရမလည်းခွဲပေးနေတာသဘောပေါက်လားအဲဝေဒနာခံစားရလို့ရှိရင်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ဆိုတာပြည့်ညက်တရားမရှိတဲ့တရားကိုအရှိထင်နေတဲ့ဥပါဒံတရားအဲ ဝေဒနာဒီနာအနာဤသဘောဘာလို့တာလဲသူသဘောကရုပ်ဝေဒနာခံစားခြင်းသဘောတရားခံစားတဲ့သဘောလေးသိလိုက်အဲ့ဒီခံစားတဲ့သဘောလေးသိလိုက်တာကပရမတရားဒီနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ကြိုက်တဲ့ပူတဲ့အေးတဲ့လှုပ်တယ်ရွာတယ်လို့သိတာကပညာတရားမရှိတဲ့တရားရှိတဲ့တရားကရုပ်ဝေဒနာနာခံစားတဲ့သဘောတရားသဘောလေးသိဟောကပညာသဘောကိုသိတာမရှိတဲ့သဘောကိုသိရှိတဲ့သဘောကပရမသဘောတရားကရုပ်နေတာရုပ်ဝေဒနာခံစားတယ်အဲ့ဒီလိုနှလုံးသွင်းပြီးရှုသွားပါ မှန်တော့နှလုံးသွင်းပါအင်းနဲ့တောက်နေလို့များသွားမသွင်းလိုက်ပါနဲ့အဲ့ဒါစူးစမ်းအယုတ်ကြည်ကြည်အေးခံတာပေးခြင်းနဲ့သေရောနာမဟုတ်ပဲဝေဒနာတစ်ခုဖြစ်လာလို့ရှိရင်သိနေလည်းမရှိတောက်နေလည်းမရှိထုံနေလည်းမရှိအောက်နေလည်းမရှိကြိုက်တယ်လည်းမရှိကြက်တယ်လည်းမရှိပူတူလည်းမရှိအေးတူလည်းမရှိလှုပ်တူလည်းမရှိရွတူလည်းမရှိရုပ်နဲ့နာနေတာရှိရုပ်ရုပ်ဝေဒနာနဲ့ခံစားခြင်းသဘောတရားသာရှိ အဲဝေဒနာကိုသိခြင်းမှာပွားများပါအဲပွားများတာပါလေမဲ့ကဩတင်းနဲ့တောင်းနဲ့ထုံနဲ့ဆိုတာမရှိတဲ့တရားဒါပွားလိုက်ရှိတဲ့တရားကရုပ်ဝေဒနာနဲ့ခံစားတဲ့လက္ခဏာသဘောတရားသဘောတွေကိုခံစားတဲ့သဘောတွေသာရှိပါလားအဲ့ဒါကပရမတရားတင်းနဲ့တောင်းနဲ့ထုံနဲ့ဆိုတာမရှိတဲ့တရားပညာတရားပညာနဲ့ပရမကိုခွဲပေးနေတာငါကုသခိုင်းပြီးပေးခိုင်းတာအဲ့ဒါစက်စပ်ပြီးပေးအဲ အတုပလက္ခဏာကြတော့ပြဉ္ညာနဲ့ပရမတ်ကခုတက်ပြန်အဲလက်ပဲခြေပဲကိုယ်ပဲဆိုတာမရှိတဲ့တရားပြဉ္ညာတရားပေါင်းပဲခြေတော့ပဲခြေကလုံးပဲခေါင်းပဲလက်ပဲမျက်စိပဲနှရွက်ပဲနှာခေါင်းပဲပစပ်ပဲကိုယ်ပဲအဲပေါင်းပဲတင်ပါပဲဆိုတာမရှိတဲ့တရားပြဉ္ညာတရားပုံရမယ်တရားပွားရမယ်တရားနောက်စားရမယ်တရားအယုတ်ကြရမယ်တရား ။ဒါကပရမတ္ထသဘာဝတရားလက္ခဏာသဘာဝတရားလက်ချီကိုမိမယောက်ျားဖြူတယ်ချောတယ်လှတယ်ဆိုတာကပညာတရားအဲ့ဒါနှစ်ခုဆက်ဆက်ပြီးတော့သိပါ ရှိတဲ့တရားကပေါ့ရမယ်တရား၊ပွားရမယ်တရားအတုပါလက္ခဏာသဘောတရားလက်ဖဲချီပဲကိုယ်ပဲမိမပဲယောက်ျားပဲချောတယ်လှတယ်ဆိုတာပညာတရားမရှိတဲ့တရားဥပါဒံတရားအဲ့ဒီလိုနှစ်ခုဆက်ဆက်ပြီးသိသွားရင်မြတ်တဲ့တရားရအဲတပ်ပြီးမဲ့နှလုံးသွင်းပါမအောင်နှလုံးသွင်းပါ ဝေဒနာကြပြန်တော့လေဝေဒနာသူနာနာအင်းသဘောဘာလို့တတ်တယ်လဲသူသဘောကိုသိသူသဘောသိလိုက်ပြီဆိုရင်ဒင်နာလည်းခံစားတယ်တောက်နာလည်းခံစားတယ်ဒုံနာလည်းခံစားတယ်အောက်နာလည်းခံစားတယ်ခံစားတယ်အဲ့ဒါနှစ်ခုဆက်သက်ပြီးပြောနေတာတင်းနာလည်းခံစားတယ်ဆိုတာတင်းတယ်လို့သိလိုက်တာကပညာတရားနာအိတ်လက္ခဏာခံစားတဲ့သဘောလေးကိုသိလိုက်တာကပရမတရားပညာတရားနဲ့ပရမတရားတစ်ခုစပ်ပြီးသိကြရလိမ့်မယ် သမုဒိသစ္စာနဲ့ကတင်းတယ်လို့ခေါ်သမုဒ္ဒေတရားပရမသစ္စာနဲ့ကခေါ်တရားမရှိဘူးခံစားတဲ့သဘောတရားလေးတိုင်တွဲလို့လည်းမရဘူးသဘောတရားလေးအဲ့တော့သမုဒိသစ္စာပရမသစ္စာနည်းနည်းသိပြီးသွားအဲ့ဒီလိုသိသွားရင်မြတ်ပြီဗျာသေသေးချာချာသမုဒ္ဒေမှာရှောက်မပေးနဲ့အဲသဘောလေးကိုလိုက်ကြည့်တကောလုံးဖြန့်ရှုတကောလုံးဖြန့်ရှုရင်မြင်လိုက် ဆန်းရှုပါနာဣဝေဒနာကိုခံစားနေပြီဆိုနာဣလက္ခဏာသိအော်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူတဲ့အေးတဲ့လုပ်လို့ရတယ်ဆိုတော့မရှိတဲ့တရားရှိတဲ့တရားကရုပ်ဝေဒနာနာခံစားတဲ့သဘောတရားလေးပါလားဘယ်လိုခံစားနေပါလိမ့်မလဲသူသဘောလေးကိုလိုက်ကြည့်လားသင်နာလည်းခံစားလိမ့်မယ်တောင်းနာလည်းခံစားလိမ့်မယ်ထုံနာလည်းခံစားလိမ့်မယ်အောက်နာလည်းခံစားလိမ့်မယ်ကျင်းတက်လာတာလည်းခံစားလိမ့်မယ်ညဉ့်ညံတဲ့သဘောလေးလည်းခံစားလိမ့်မယ်ကြားတဲ့သဘောလေးလည်းခံစားလိမ့်မယ် အောက်လာတဲ့သဘောနဲ့ခံစားလိမ့်မယ်လေးလာတဲ့သဘောနဲ့ခံစားလိမ့်မယ်တိုက်လာတဲ့သဘောနဲ့ခံစားလိမ့်မယ်ပြတ်ွက်လာတဲ့သဘောနဲ့ခံစားလိမ့်မယ်ရွှေကြလာတဲ့သဘောနဲ့ခံစားလိမ့်မယ်ပူတဲ့သဘောနဲ့ခံစားလိမ့်မယ်အေးတဲ့သဘောနဲ့ခံစားလိမ့်မယ်လှုပ်တဲ့သဘောနဲ့ခံစားလိမ့်မယ်တွန်းတဲ့သဘောနဲ့ခံစားလိမ့်မယ်ငြိမ်ငြိမ်တဲ့သဘောနဲ့ခံစားလိမ့်မယ်ငြိမ့်နေတဲ့သဘောနဲ့သိရခံစားလိုက်လိမ့်မယ်နာလက္ခဏာသူ့သဘောခံစားတာပဲရှိတယ် အဲ့ဒီခံစားတဲ့သဘောလေးကိုလာသိအဲ့ဒါပရမတရားရှိတဲ့ရှိတဲ့တရားမရှိတဲ့တရားကဒင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင်နဲ့ကြိုက်တယ်ပူတယ်အေးတယ်လှုပ်တယ်ရွာတယ်ဆင်းရဲတယ်ချမ်းသာတယ်ဆိုတာမရှိတဲ့တရားပညာတရားနာဣလက္ခဏာခံစားတဲ့သဘောကပရမသစ္စာတရားရှိတဲ့တရားအဲ့ဒီလိုသိသွားတာဝေဒနာကိုရုပ်ကိုသိလိုက်လို့ရှိရင်တော့ပေါင်းရဲ့နဲ့ရဲ့လို့မသိနိုင် သိလိုက်ပြီတရားပုံရမယ်တရားအယိုးကြရမယ်တရားလောက်စားရမယ်တရားရင်မြုပ်ရင်ဆိုင်ကိန်းကိုသိုးပွက်ရမယ်တရားဝိဘုတ်ဒီဘုတ်တွေရိုကြရမယ်တရားအဲ့ဒါကိုသိလိုက်အဲ့ဒီသဘောကိုလက္ခဏာသဘောကိုသိလိုက်တာကပရမတရားလက်ဖက်ခြေဖက်ကိုယ်ပဲမိန်းမပဲယောက်ျားပဲသိလိုက်တာကမသိတဲ့ပညာတရားအဲပညာနဲ့ပရမသတ္တတိအမြတ်ဆုံးရတယ်နှလုံးသွင်းပါကြိုးစားပါ မျက်စိရဲ့စိတ်အာရုံထဲမှာအသင်းတွေမြင်လာလို့ရှိရင်အော်အသင်းရုပ်နဲ့မျက်စိပဓာရအခြေရုပ်နဲ့ရုပ်ရုပ်ချင်းထိခိုက်လိုက်တဲ့အချိန်ကအော်ဒါလည်းဝေဒနာပဲဝေဒနာပါလားဝေဒနာဒီနာမယ်နာဤသဘောဘာလောက်တာလဲသူလည်းခံစားနေပါလားလို့ခံစားတဲ့သဘောဝေဒနာဒီခံစားတဲ့သဘောနာနာသိအဲဒုက္ခဝေဒနာကိုဒုက္ခဝေဒနာပြောင်းပေးတာအဲအသိနေမြင်လာရင်စိတ်နဲ့နေတယ်ပြားတယ်ဝါတယ်မဲတယ်လို့ဒီလိုမသိပါနဲ့အဲ့ဒါပညာတရား ပရမတရားကမှလည်းခံစားမှုသဘောဟာနာပြစ္ဆုတ်ပါခံစားတဲ့သဘောတရားလေးဒါပဲသိပါစိတ်နဲ့ဝါတယ်ဖြူတယ်မဲတယ်ပရမညာရောင်ညရောင်ရေမြေတော်တောင်သမုတ်တရားအဲဒီလိုသိဒီလိုသိလိုက်တာကပြည့်ညက်တရားဩရုပ်ဆိုတာသဘောတရားအသင်တရားလည်းပြောင်းလဲနေတဲ့သဘောတရားနာကလည်းပြောင်းလဲညွတ်တဲ့သဘောတရားနာယုံတပါးတစ်ချက်ဖြစ်နေတာခံစားမှုသဘောဝေဒနာ ဝေဒနာဒီနာမည်နိုင်သဘောပါလို့တတ်တယ်အော်ခံစားခြင်းသဘောတရားသာကြည်တယ်လို့အဲ့ဒါပရမတရားသိနေဝါတယ်ဖြူတယ်မဲတယ်ညိုတယ်ပြားတယ်ရင်းရင်းတော့တောင်းမဟုတ်တရားဆိုတာမရှိတဲ့ပညာတရားဝေဒနာဒီနာမည်နိုင်သဘောပါလို့တတ်တယ်နိုင်ရုပ်ဝေဒနာခံစားတဲ့သဘောတရားသာရှိပါလားလို့အဲ့ဒီလိုသိလိုက်တာကပရမတရားရှိတဲ့တရားမရှိခြင်းညရှိခြင်းညခံစားတဲ့သဘောတရားလေးကရှိခြင်းည အဲ့ရေပဲတောပဲတောင်ပဲဖြူတယ်ဖွေးတယ်လှတယ်ဆိုတာအဲ့ဒါကမရှိပြင်းညရှိပြင်းညကဝေဒနာဝေဒနာဒီနာနာအင်းသဘောဘာလို့တက်လဲခံစားတဲ့သဘောလေးပဲရှိအဲ့ဒီသဘောလေးကဘာလဲရှိပြင်းညမရှိပြင်းညကဖြူတယ်မဲတယ်ညိုတယ်အဲရေပဲတောပဲတောင်ပဲဆိုတာမရှိပြင်းညမရှိပြင်းညရှိပြင်းညမရှိပရမရှိပရမစ조사봐 ကြောက်မပေးနဲ့နော်တရာအရေးကြီးတယ်မသေးလည်းမသေးနိုင်ဘူးမျိုးဓမ္မအရေးကြီးတကားကြီးတိုးစားတော့အာသုဘကြီးမြင်နေတဲ့ပုဂ္ဂိုလ်အာသုဘကိုမြောင်ကြည့်ကြောက်မသွားနဲ့စိတ်အာသုဘမြင်တဲ့ပုဂ္ဂိုလ်အာသုဘကနှလုံးသွင်းတော့ဝေဒနာကိုရှုဖို့ရှုနေသူကတဏှာအရင်စသတ်တာဝေဒနာမြင်နေတဲ့ပုဂ္ဂိုလ်ဝေဒနာခံစားနေတဲ့ပုဂ္ဂိုလ်ဒုက္ခပိဋကပုဂ္ဂိုလ်အဲသင်္ခါရဒုက္ခကိုရှုပြီးဩဝေဒနာတွေ သင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ဆိုတာမရှိပါလားရှိတဲ့တရားကဝေဒနာပဲဝေဒနာဒီနာပဲနိုင်တော့ဘောလိုက်ကြည့်လို့ချင်းသင်နာလည်းခံစားတယ်တောက်နာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ်ကြက်ထားလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ရင်းညင်တာလည်းခံစားတယ်နူးညံ့တဲ့သဘောလေးလည်းခံစားတယ်ခံစားတဲ့သဘောတရားလေးပြစ္ဆုတ်ပါသဘောလေးကိုသိသင်နာလည်းခံစားတောက်နာလည်းခံစားခံစားတဲ့သဘောတရားလေးအဲ့ဒါသိပါ တင်းနဲ့တောက်နဲ့ထုံနဲ့ဆိုတဲ့ဥစ္စာမသိပါနဲ့အကျိုးတရားကြီးတင်းနဲ့တောက်နဲ့လို့သိနေလို့ရှိရင်သံဃာလာဓာတ်ပြည့်တကသိတဲ့အသည့်မိစ္ဆာဒိဋ္ဌိအသည့်မရှိတာကိုသိတာ ရှိတဲ့တရားကဝေဒနာနာနာဤသဘောပါတဲ့ခံစားတာပဲရှိရဲ့ခံစားတာပဲသိဒီပြဘာမှမသိရုပ်ကိုသိလိုက်ပြီးတဲ့အတုပဒီရုပ်သုံးတဲ့ခဲကြီးသိလိုက်ပြီးဆိုလို့ချင်းဘာကိုသိရပုံရမယ်တရား ပွားရမယ်တရားအယိုးကြရမယ်တရားလောက်သားရမယ်တရားအယိုးကြီးကြပြီးတော့သွေးမြည်ပြီးတော့အမှုန့်ကြီးဖြစ်ရမယ်တရားဘာမှမရှိတဲ့တရားသုံညတာပါလားအဲအနှစ်သာရမရှိတဲ့တရားအဲအပုံကြီးအသောကြီးပါလားဘာမှမရှိတဲ့တရားကြီးအနှစ်သာရမရှိတဲ့တရားကြီးသက်ဆုံးတရားယွန်တရားမနှစ်တဲ့တရားအဲ့ဒီလိုမြင်ပြီးဆိုရင်ကိုယ်ခန္ဓာကိုယ်ကြီးလည်းမလို့ကျင်တော့ဘူး ကိုယ်ခန္ဓာကိုမလိုချင်တော့သူများခန္ဓာလည်းမလိုချင်တော့ဘူးကိုယ်ခန္ဓာကိုမနှစ်သက်တော့သူများခန္ဓာကိုလည်းမနှစ်သက်တော့ဘူးကိုယ်ခန္ဓာကိုညှင်းဝေသွားပြီဆိုရင်သူများခန္ဓာကိုလည်းညှင်းဝေသွားပြီကိုယ်ခန္ဓာကိုသက်ဆုံးတော့သူများခန္ဓာကိုမြင်ရတာသက်ဆုံးပြီကိုယ်ခန္ဓာကိုမနှစ်သက်တော့သူများခန္ဓာကိုလည်းမနှစ်သက်တော့ဘူးကိုယ်ခန္ဓာကိုယွန်လာတော့သူများခန္ဓာကိုလည်းယွန်လာပဲ။ ကိုယ်ခန္ဓာကိုမြင်ရတာဆင်းရဲလာတော့သူများခန္ဓာကိုလည်းမြင်ရတော့ဆင်းရဲလာပြီတဏှာခေါင်းပါပြီအဲမကြည့်ခြင်းနဲ့စိတ်ကြီးဖြစ်ကုန်ပြီဝေဒနာဖြစ်ကုန်ပြီကြိုးစားပါလျှော့များပေးနေနော်နေနာလာလာကြိုက်ပါမသေးလည်းမသေးနိုင်ပါဘူးအယုတ်ကြည်တည်အေခံသူတည်သေးမသေးတရားရ ငါဆရာခိုင်းနိုင်လုပ်မယ်ဆိုတဲ့ဒီစိတ်ကိုထားမလျှော့နဲ့မသိနိုင်ဘူးအဲဒီဒုက္ခကြီးနိုင်အောင်တိုက်ဒါဘလူပေးလို့ရတာလေဒီဝေဒနာတွေဟာကိုကတောင်းယူထားတဲ့ဝေဒနာတွေဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကဟောထားတာဒီယုတ်နဲ့ဒီနာဟာမပိုင်ဘူးတဲ့ဒုက္ခကြီးတဲ့ဖြစ်လာရင်ဒုက္ခတဲ့မချစ်ဖဲနဲ့ပေါင်းနေရအဲမချစ်ဖဲနဲ့ပေါင်းနေရတဲ့ဥစ္စာဒုက္ခဒုက္ခမှမသိဘူးဒုက္ခဒုက္ခမှမသိတော့တရားနဲ့တရားမှမသိဘူးအဲမချစ်ဖဲနဲ့ပေါင်းတဲ့ဒီဝေဒနာတွေရှိနေလို့အခုဒီယုတ်နဲ့ဒီနာ အဲရှိနေသေးတာဒိနဲ့ဝေဒနာတွေတောက်နေဝေဒနာတွေထုံနေဝေဒနာတွေအောက်နေဝေဒနာတွေကြိုက်လာတဲ့ဝေဒနာတွေပြတ်တက်လာတဲ့ဝေဒနာတွေရွှေ့ကြလာတဲ့ဝေဒနာတွေပူတဲ့ဝေဒနာတွေအေးတဲ့ဝေဒနာတွေလှုပ်တဲ့ဝေဒနာတွေငြိမ့်ညိုင်တဲ့ဝေဒနာတွေရုပ်ဝေဒနာခံစားတဲ့နာအဲ့ဒီနာယုတ်ပြက်လာပြီဆိုရင်ဒုက္ခကြီးပဲဒီဒုက္ခကြီးနဲ့ပဲပေါက်တင်ဆက်ဆံနေရတာပဲဒါကြောင့်မလို့ရှေ့အရိယာကြီးတွေဟာ တင်းတဲ့ဝေဒနာတွေလည်းမလိုချင်ဘူးတင်းနာခါသားနေတဲ့နာလည်းမလိုချင်ဘူးတင်းတဲ့ဝေဒနာတွေတောင်းတဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေအောင့်လာတဲ့ဝေဒနာတွေကြိုက်လာတဲ့ဝေဒနာတွေပြတ်တယ်လာတဲ့ဝေဒနာတွေပူတဲ့ဝေဒနာတွေအေးတဲ့ဝေဒနာတွေတုပ်တဲ့ဝေဒနာတောင်းတဲ့ဝေဒနာကာတဲ့ဝေဒနာတွေရုပ်ဝေဒနာခံစားတတ်တဲ့နာအဲ့ဒီနာရုပ်ကိုမလိုချင်တော့ဘူးဒုက္ခကြီးမြင်သွားလို့ဒီရုပ်နဲ့ဒီနာဖြစ်လိုက်ဒုက္ခကိုအဲ့ဒီဒုက္ခသစ္စာအမှန်မြင်တော့ဒီရုပ်နဲ့ဒီနာမလိုချင်တော့ဘူး မလို့ကျင်လို့အရိယသူတော်ကောင်းကြီးသွားကြပြီးနေပါအဲအခုတော့တရားဓမ္မများဒုက္ခမမြင်ဘူးဒုက္ခမမြင်တော့ဒီဝေဒနာတွေပဲပြန်တောင်းတတယ်လူချမ်းသာလို့ကျင်တော့ဘာတွေရတယ်လဲလူခန္ဓာပြန်ဖြစ်လာပြန်တော့ဘာတွေရတယ်ဒီနေ့ဝေဒနာတွေပြန်ရတယ်တောင်းလာတဲ့ဝေဒနာတွေပြန်ရတယ်ထုံလာတဲ့ဝေဒနာတွေပြန်ရတယ်အောင့်လာတဲ့ဝေဒနာတွေပြန်ရတယ်ကြိုက်လာတဲ့ဝေဒနာတွေပြန်ရတယ်ကြက်တယ်လာတဲ့ဝေဒနာတွေပြန်ရတယ် အဲဆွေးတွေကြလာတဲ့ဝေဒနာတွေပြန်ရတယ်ပူလာတဲ့ဝေဒနာတွေရတယ်အေးလာတဲ့ဝေဒနာတွေရတယ်မူးလာတဲ့ဝေဒနာတွေရတယ်ရတဲ့လာတဲ့ဝေဒနာတွေရတယ်ငြိမ့်နိုင်လာတဲ့ဝေဒနာတွေရတယ်တွန်းတဲ့ဝေဒနာတွေရတယ်ကားနဲ့ဝေဒနာတွေရတယ်အဲခံစားတတ်တဲ့နောင်ဒီနာနဲ့ဒီရောက်ပဲရတဲ့ဒုက္ခအကြီးအဲဒီဒုက္ခအကြီးကိုမလိုချင်ကြနဲ့တော့ဒီနဲ့ဝေဒနာတွေမလိုချင်ကြနဲ့ တင်းတယ်ဝေဒနာခံစားတဲ့နာနဲ့မလို့ခြင်းရနဲ့ဒီသာဒီနဲ့ဒီနာနဲ့ဒီရောက်ရပြီဆိုရင်ဒုက္ခသစ္စာယူရကြလိမ့်မယ်အဲဒီတော့ဒီဒီရုပ်နဲ့ဒီနာဒီဘဝနဲ့ဇာတိညာမလို့ခြင်းညာနဲ့မပေါင်းပင်ညာနဲ့ပေါင်းတင်နေပြီဆိုရင်ဒီရုပ်နဲ့ဒီနာရလာပြီဆိုရင် ပေါင်းတင်ဆက်ဆံရရလိမ့်မယ်ဒီနဲ့ဝေဒနာတွေနဲ့ပေါင်းရမယ်တောင်းတဲ့ဝေဒနာတွေနဲ့ပေါင်းရမယ်ထုံတဲ့ဝေဒနာတွေနဲ့ပေါင်းရမယ် ကျင်းတဲ့ဝေဒနာတွေနဲ့ပေါင်းရမယ်။အောက်တဲ့လာတဲ့ဝေဒနာတွေနဲ့ပေါင်းရမယ်။ကြိုက်လာတဲ့ဝေဒနာတွေနဲ့ပေါင်းရမယ်။ပြတ်တဲ့လာတဲ့ဝေဒနာတွေနဲ့ပေါင်းရမယ်။ရွှေကြလာတဲ့ဝေဒနာတွေနဲ့ပေါင်းရမယ်။ပူတဲ့ဝေဒနာနဲ့ပေါင်းရမယ်။အေးတဲ့ဝေဒနာနဲ့ပေါင်းရမယ်။လှုပ်တဲ့ဝေဒနာနဲ့ပေါင်းရမယ်။ငြိမ့်ရိုင်တဲ့ဝေဒနာနဲ့ပေါင်းရမယ်။ဒီလုံးနဲ့ဒိနာဖြစ်လာရင်ဒါတွေနဲ့ပေါင်းကြရမယ်ဗျာ။ဒါတွေနဲ့မပေါင်းခြင်းမဖြစ်လည်းမနေရဘူးအဲမဖြစ်ဘဲနဲ့ပေါင်းရတဲ့ယုံနာ အဲအဲလူရင်းရသလားတဲ့လူရင်းလည်းမရဘူးမတင်းရင်းမတဲ့မနေရတင်းလာတယ်မတောက်ရင်းမတဲ့မနေရဘူးတောက်လာတယ်မထုံရင်းမတဲ့မနေရဘူးထုံလာရတယ်မကျင်းရင်းမတဲ့မနေရဘူးကျင်းရတယ်မအောက်ရင်းမတဲ့မနေရဘူးအောက်လာပြီမကိုက်ခြင်းမတဲ့မနေရဘူးကိုက်လာပြီမတင်းရင်းမတဲ့မနေရဘူးတင်းလာတယ်မကြက်ခြင်းမတဲ့ရင်းနဲ့ကကြက်လာတယ်မယိုးစီးခြင်းမတဲ့မနေရယိုးစီးတယ် မပူခြင်းမတဲ့မနေရဘူးကိုကြီးကပူလာတယ်မအေးခြင်းမတဲ့မနေရဘူးကိုကြီးက အေးလာတယ်မမိုးခြင်းမတဲ့မနေရဘူးကိုမိုးလာတယ်မလှုပ်ခြင်းမတဲ့မနေရဘူးလှုပ်လာတယ်ဒီရုပ်နဲ့ဒေနာဖြစ်လာရင်ဒီဝေဒနာတွေနဲ့ပဲပေါင်းတဲ့သစ္စာနေရလွန်ရင်းရတာတဲ့မရဘူးလွန်ရင်းမရတာပါတဲ့ဒုက္ခဒီဒုက္ခကြီးနဲ့ရင်ဆိုင်တွေ့ရတာပဲစူးစားပါတရားစိတ်တင်ပါစိတ်စိတ်နဲ့နောက်စိတ်တော့မှာပြည့်ခြင်းနဲ့ပြည့်ရောအယုတ်စီကြီးအီခါခါ ငါတို့မြတ်စွာဘုရားကိုရောမြတ်ကြီးခန္ဓာ၅ပါးယုံနာတရားနဲ့လူပြီးပြီဒါနတွေအောင်ပြီကမ္မထံပြတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးယုံနာတရားလူပြီးပြီအဲဒါနတွေအောင်ပြီဒါနအစာသီလလည်းဘာဝနာအဆုံးနဲ့သီလတွေကလည်းကဲဒကာဒကမများရုပ်ဝေဒနာနဲ့ခံစားနေပြီကဲလောဘသိရှိသေးလားအဲဒေါသသိရှိသေးသလားဘိုက်တကုတ်ရှိသေးသလားသိနေရွှေတွေလိုချင်ကြသေးသလားသမင်းစားချင်ကြသေးသလား မွေးတာတင်တာလေးနိုင်ရင်ရသေးသလားကောင်းတဲ့အတွေ့အကြုံဖြစ်ခြင်းနဲ့စိတ်ကလေးဖြစ်သေးသလားမဖြစ်တော့ဘူးသီလတွေလုံးနေပါပြီအိန္ဒြိယသာဝရသီလကဲဒါနာအသာသီလအလယ်ဘာဝနာအဆုံးနဲ့ဘာဝနာကဘယ်ဘာဝနာလဲအော်တင်းနေလည်းမရှိတောက်နေလည်းမရှိ ထုံနေလည်းမရှိအောက်နေလည်းမရှိကြိုက်တယ်လည်းမရှိဘူးသူမရှိအေးသူမရှိ ဝေဒနာသာရှိ ဝေဒနာသည်နာသာရှိတယ် နာတိသူကဘောပါလို့တာတလဲရုပ်ဝေဒနာခံစားတဲ့သဘောတရားကရှိတယ်အဲဒေနာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောင့်နာလည်းခံစားတယ်ရထားလည်းခံစားတယ်ရွှေတွေကြလာတာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ငိမ့်ရိုင်တာလည်းခံစားတယ်ငြိမ်ဝဲပြီးပြပြီးနေတာလည်းခံစားတယ်အဲ့ဒီတော့ နာဤလက္ခဏာခါစားတဲ့သဘောတရားသာရှိကြိုးစားပါရာသိတင်ပါအဲမသေးနိုင်ဘူးဓမ္မကြီးတွေမသေးနိုင်ဘူးအဲတဏီလုံးတော့ဗျာလောကီမှာတဏီလုံးအလုပ်ကိုလုပ်နိုင်တယ်နိဗ္ဗာန်သွားတဲ့တရားကြီးကိုသုံးနာရီမလုပ်နိုင်ဘူးလားခါမတဲဒီခါမတဲဒီခါနိဗ္ဗာန်ရဘယ်တဲဒီခါမနိဗ္ဗာန်ရမှာလဲ အစ္စတတဏ္ဍာတဲ့ကမဟာဘူတွေရဲ့ဝေဒနာတွေဖြစ်လာတယ်အဲ့ဒါသိသိခံပြီးတော့အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးတင်ပြီးတော့အဆုံးလိုက်တာအဲ့ဒါမှသိသိခံနိဗ္ဗာန်ရတယ်ဗျအဲဘယ်ဟာကိုအတွင်းသောခန္ဓာကိုသိသိခံရအတွင်းသောခန္ဓာကဘယ်ဟာလဲဝေဒနာတွေဒီဝေဒနာတွေကိုသိသိခံပါဒီဝေဒနာတွေသိသိခံပြီးဆိုရင်တရားဓမ္မများစိတ်ပါချရတော့မယ်ကြိုးစားပါအဲဒီစိတ်ကတော်ခြင်းနောက်စိတ်ကတိုးတယ် သေခြင်းနဲ့သေရော့ငါလည်းမရှိသူလည်းမရှိနာသူမရှိကြိုက်သူမရှိထုံသူမရှိအောက်သူမရှိဝေဒနာနာလာရှိနာဤသဘောပါလို့တတ်တယ်သူသဘောဟာခံစားတဲ့သဘောသာရှိတယ်ဘာလို့ခံစားတယ်ရုပ်ဝေဒနာနာခံစားတယ်မလျှော့နဲ့ရာသိတယ်စိတ်စိတ်နဲ့နောက်သိတော့မသိနိုင်ဘူးမသိနိုင်ဘူးမသိနိုင်ဘူးနော်ကြိုးစားပါ ရာစိတ်တင်ပါအဲအဋိဌံပါရမီပြည့်ဝသွားအောင်ကြိုးစားပါရှောက်မပေးပါနဲ့ဒိဋ္ဌံပါရမီပြည့်ဝအောင်လုပ်ပါရှင်းသိနဲ့နောက်သိတော့မှအယုတ်ကြည်တိအနိခလူသိရသိမလီတရားရဟဲ့ဆိုပြီးဒီစိတ်ကဒါအတုပတက္ခဏာကြီးမြင်နေတဲ့ပုဂ္ဂိုလ်မကြောက်သေးနဲ့တော့ဒါပဲနှလုံးသွင်းကြည့်တဏှာတဲ့တအာယုံနဲ့တဝီချီတဲ့ကြောက်မသွားသေးနဲ့မကြောက်နဲ့ရာစိတ်တင် ဒီစိတ်နဲ့နောက်စိတ်တော့အယုတ်စိတ်ကြီးအေးခန်းခန်းလူသေးရင်သိမသေးတရားရကွယ်ဒီစိတ်ကိုထားအဲစိတ်တော်လေးချပြီးစိတ်တော်ဆောင်သွားမယ်စိတ်ကလေးချပြီးအဲမာမာလေးရှုသွားဝေဒနာပြင်းရင်ပြင်းပြင်းလေးရှုသွားသမာဓိနဲ့ပညာနဲ့ရှုတာကသမာဓိရတယ်အဲသမာဓိနဲ့ပညာနဲ့ချိန်လိုက်တော့ဝေဒနာတဏှာတဲ့သူမသိတော့ဘူးနာဟာဒုက္ခဝေဒနာသိကြောက်ဒုက္ခဝေဒနာကြောက်တော့ဘယ်ပြည့်လဲနာတိယတိလိုက်ဝေဒနာတိလိုက်ဒါရှုသွားတော့ ရှုသွားတော့ဟောချိန်သွားတယ်ဗမာလေးနဲ့ပညာနဲ့ချိန်သွားတော့အရှုရနေပြီဆိုတော့ဝေဒနာမှာဥပါဒဖြစ်တယ်တဏှာလည်းသိဝေဒနာတကြသားဆိုလို့ဗမာလေးကလည်းတကြသားဖြစ်ဝေဒနာနှစ်ကြသားဆိုရင်ဗမာလေးကလည်းနှစ်ကြသားအဲ့ဒီလိုယူလိုက်ပြီဆိုတော့ရှိရင်နာတိယသိလိုက်တယ်ဝေဒနာသွားသိလိုက်နာတိယသိလိုက်တယ်ကြာတော့ဟောဆုံးသွားအဲ့ဒီတော့မှနာဖြစ်ပြတဲ့သဘောကိုသိလာတယ်ဩနာတိယကိုကထားလို့လည်းမရဘူး ဝေဒနာထားလို့လည်းမရဘူးနာသေးရသေးလိုက်ဝေဒနာသေးလိုက်အဲ့တော့သဘောပေါက်လာတယ်ဩနာဟာငါထားတဲ့နေရာမနေပါလားနာသေးရထားလိုက်လည်းမရဘူးဝေဒနာပွားသေးလိုက်ဝေဒနာထားလိုက်တယ်ကဲမဲ့ဒီမှာနေအောင်လို့ထားလိုက်တယ်မရဘူးဒုက္ခဝေဒနာမခံစားရင်တော့ဘယ်ပြည့်လဲနာသေးရပြည့်တယ်နာသေးရပြည့်ပြီလားဒုက္ခဝေဒနာကိုသိလိုက်တာဒုက္ခ ဩအနာတရားဒုက္ခနဲ့ဒုက္ခခံစားနေပါလားဒုက္ခလည်းမရှိဒုက္ခလည်းမရှိပြစ္ဆုတ်ပါခံစားခြင်းသဘောတရားလားသိအဲဒီတော့နာဟာသူသဘောနဲ့သူဒုက္ခနဲ့ဒုက္ခခံစားတယ်မဟာဘူရုပ်ပိုင်းကလည်းရုပ်တွေကလည်းဝေဒနာတွေကလည်းပဲတင်နာကလည်းသတ္တတောင်းနာကလည်းသာသာဘုံနာကလည်းသာသာအောင်းနာကလည်းသာသာယထာကလည်းသာသာပူတာကလည်းသာသာနာကလည်းဝေဒနာသွားသိလိုက်တယ် နာတိကြသွားပြလိုက်တယ်နာကလည်းသတ်သာရုပ်ကလည်းပြောင်းလဲဖောက်ပြန်နေတယ်ဝေဒနာတွေကလည်းရုပ်ဝေဒနာတွေကလည်းသတ်သာမြင်နေတဲ့အတုပါကြီးကလည်းဒါကြီးပုတ်တဲ့တရားကြီးပွားတဲ့တရားကြီးအယိုးကြရမယ့်တရားကြီးကလည်းသတ်သာနာကလည်းသတ်သာပြောင်းလဲဖောက်ပြန်နေတဲ့ရုပ်ကလည်းသတ်သာအဲမြင်နေတဲ့အတုပါရုပ်အယိုးစုကြီးကလည်းသတ်သာသတ်သာနေနေအဲ့ဒီလိုရုပ်နာကွဲအောင်ကြည့်အဲ့ဒီလိုရုပ်နာကွဲပြီးဆိုလို့ရှိရင်အဲသပိတ်တော့တော့ပြီးပြော မလျှော့နဲ့နော်ဓမ္မကြီးတွေကျိုးစားဒိဋ္ဌာပါမီမကြတော့ဘူးသိမကြတော့ဘူးကျိုးစားပါအယုတ်ကြည်ကြည်အေခါသေးခြင်းနဲ့သေရောဆိုဒီစိတ်ကိုထားလာမြမပြည့်နဲ့ပြင်းနဲ့မပြင်းနဲ့အဲဥပါဒံလွတ်သွားအောင်ပေးနေတာနားတယ်ကြိုက်တယ်လို့ဆိုရင်ဥပါဒံဖြစ်သွားပြီစွဲလာသွားပြီကြိုက်တယ်ထုံတယ်ဆိုရင်ဥပါဒံဖြစ်သွားတယ် ပူတယ်အေးတယ်ဆိုရင်ဥပါဒာဖြစ်သွားတယ်ဒီဥပါဒံတရားတွေလွတ်အောင်ဝေဒနာပါလားဝေဒနာဒီနာနာဤသဘောပါလို့တတ်တယ်ခံစားတဲ့သဘောလားရှိအဲဥပါဒံရုပ်ချုပ်သွားတယ်ဝေဒနာလည်းချုပ်တယ်ဥပါဒံလည်းချုပ်တယ်ဖြစ်ပြက်လည်းဥသုံးသွားတယ်အဲလက္ခဏာသဘာသဘာဝသာမြင်ညသဘောတရားတွေပြစ်စုံပါသိလိုက်ခံစားတယ်ဘယ်လိုခံစားတယ်လို့ဆိုတော့သဘောတွေလိုက်ကြည့်လားသဘောကိုလိုက်ပါ သဘောတွေကိုလိုက်ကြည့်ပါရှော့မပေးနဲ့ဝေဒနာနာဘယ်လိုခံစားရလဲဆိုတာအဲသဘောတွေကိုလိုက်ကြည့်တခုလုံးဖြန့်ရှုတဏှာလည်းမရှုနဲ့တဏှာလည်းရှုလို့ရှိရင်ဥပါဒါဖြစ်သွားတယ်ဖြန့်ရှုလိုက်တော့ကဏကြေသွားတယ်အဲတဏှာလည်းဆိုတော့သံဌာနာကြီးအခါရမခံမရနဲ့ဖြစ်လာတယ်အဲ့တော့စိတ်အလုပ်တွေပဲတဏှာလည်းကိုမသိနဲ့စိတ်ကလေးကဖြန့်ကြည့် ဖြန့်ကြည့်လိုက်လို့ဆိုနာလျှောက်ပြီးတော့ရုပ်ဝေဒနာတွေလိုက်ပြီးခံစားနေတာတွေ့တယ်အဲဒုကောင်းလည်းသိလိုက်ပေါင်းလည်းသိလိုက်ရင်ပါလည်းသိလိုက်တင်ပါလည်းသိလိုက်နာရီယာသိလိုက်ဝေဒနာသိလိုက်ဒိနာလည်းသိလိုက်တောက်နာလည်းသိလိုက်ထုံနာလည်းသိလိုက်အောက်နာလည်းသိလိုက်ကြက်ထားလည်းသိလိုက်ပူတာလည်းသိလိုက်အေးတာလည်းသိလိုက်ရှူတာလည်းသိလိုက်လှုပ်တာလည်းသိလိုက်ငိမ့်ညင်တာလည်းသိလိုက်အဲ့ဒါရုပ်ဝေဒနာခံစားရတယ်ခံစားတာပဲသိကြိုးစားပါ ရုပ်ပြက်ကြီးမြင်နေတဲ့ပုဂ္ဂိုလ်မပြောက်စေနဲ့ဝေဒနာကိုရှုဖို့မရှုနဲ့တော့ရုပ်ပြက်ကြီးလားရှုရုပ်ပြက်ကြီးသာမြင်မိသေးတယ်ဒလသေးကြီးမြင်မိသေးမလျှော့နဲ့သရာအရေးကြီးတာပဲတို့သရာရှိရင်ဖျားဖြစ်တယ်သရာရှိရင်ဖျားဖြစ်တယ်ဆိုတာဘယ်ဟာလဲတဲ့ဖျားရတဲ့တစ္ဆာလေးပါပြောတာဖျားရတာလည်းတစ္ဆာလေးပါပဲဒီတစ္ဆာလေးပါကြောင့်ဖျားလည်းပဲနိဗ္ဗာန်ကိုသွားတယ် တခါတခါမှများလဲဒီတစ္ဆာလေးပါရလို့ရှိရင်ဖျားသွားတဲ့လမ်းစဉ်ကိုနိဗ္ဗာန်ကူးကြနှလုံးသွင်းမှန်ပါတယ်ကြိုးစားပါလျှော့မပေးပါနဲ့တရားရေးကြည့်တယ်ရှေးစိတ်ကတော်ခြင်းနောက်စိတ်ကတော်တယ်ပြက်ခြင်းနဲ့ပြက်ရောဆိုတဲ့ဒီစိတ်ကိုထားမလျှော့နဲ့နော်သေခြင်းနဲ့သေရောအယုတ်ကြီးကြီးအရေးခံပြက်ခြင်းနဲ့ပြက်ရောဟဲ့ဆိုတဲ့ဒီစိတ်ကိုထားပါ မလျှော့နဲ့နော်အတုပလက္ခဏာမြင်နေတဲ့ပုဂ္ဂိုလ်အတုပသဘောကိုပြောင်းရှုပ်မပြောင်းနဲ့စိတ်ကလေးကလက်ပြက်ကိုဒါမကြည့်ခြင်းပဲနဲ့ဖြစ်ဖြစ်စိတ်ကိုမပြောင်းနဲ့လက်ပြက်စိတ်ပြောင်းလိုက်လို့ရှင်ဖြစ်ပြပိတ်သွားမယ်အဲဒါသိထိနဲ့တဏှာတွဲအသခိုင်းနေတာနာမြမဖြစ်နဲ့ရင်းနေလို့ရှင်ဖြောက်မဖြစ်နဲ့ဒီအောင်ရှုရောက်ပြောက်မသွားသေးနဲ့အာသုဘလက္ခဏာကြီးမြင်နေပြီအာသုဘသဘောတရားကြီးမြင်နေပြီ ဇယတငါရထားတဲ့မသားကြီးမြင်မယ်အယုံသူကြီးမြင်မယ်အသားတွေညီကွက်နေတာမြင်မယ်ခြောက်နေတဲ့သဘောကြီးမြင်မယ်ကွာပြီးတော့တဲ့ကွာပြီးတော့မျက်ကွက်ကြီးကလည်းသဘောလောက်ဒီနဲ့ရှားလူတွေထွက်ပြီးမျက်စိတွေရိုးကြရင်ပါကြီးကွက်အသေးလေးနှလုံးတွေမြင်အဲ့ဒီလိုမြင်ပြီးဆိုရင်မပြောက်သေးနဲ့ဒလတာကြည့်ပြင်အောင်ရှုပြီးတော့ဣလိတာခေါက်ပါလားကြိုးစားပါတဲ့ပြဟာကိုပြောင်းမရှုလိုက်နဲ့နော် ကိုမြင်တဲ့ဟာကိုရှုတခါလေကိုအောင်ရှုတာဝေဒနာသွားသိတဲ့ပုဂ္ဂိုလ်ကနာဣလက္ခဏာခံစားတဲ့သဘောကိုမှရှုဩတင်းနေလည်းမရှိတောင်းနေလည်းမရှိထုံနေလည်းမရှိအောင့်နေလည်းမရှိကြိုက်တယ်လည်းမရှိကြက်တယ်လည်းမရှိကိုယ်တယ်မရှိဝေဒနာသာရှိပါလားဝေဒနာသည်နာပါလားနာဤသဘောပါလို့တာတယ်လေသူသဘောကိုလိုက်ကြည့်လိုက်လို့ရှိရင်တင်းတဲ့ဝေဒနာလည်းခံစားမယ်တောက်တာလည်းခံစားမယ် ထုံတာလည်းခံစားမယ်အောက်တာလည်းခံစားမယ်ကြက်တာလည်းခံစားမယ်ပူတာလည်းခံစားမယ်အေးတာလည်းခံစားမယ်ရိမ့်ရိုင်တာလည်းခံစားမယ်ခံစားတဲ့သဘောလေးပဲရှိကြိုးစားပါရာသိတ်တယ်စိတ်စိတ်နဲ့နောက်စိတ်တော့အယုတ်ကြည့်ကြည့်အေးခါအေးခြင်းနဲ့ပြေတော့ဟဲ့ဆိုဒီစိတ်ကိုထားအဲသိမကြတော့ဘူးနေနာငါလာလှုပ်ပါဒိဋ္ဌာပါရမီပြည့်ဝသွားအောင် ရုပ်ပြက်ကြည့်မြင်တဲ့ပုဂ္ဂိုလ်ကရုပ်ပြက်ကြည့်ကိုမလွတ်နဲ့နော်အဲရှောက်မပြည့်နဲ့ဝေဒနာမြင်တဲ့ပုဂ္ဂိုလ်ကလည်းမျက်ခြေမပြတ်လိုက်သူ့သဘောကိုလိုက်သူ့သဘောလိုက်တာဘာကိုလိုက်လဲနာကိုလိုက်ရမှာနာအိတ်လက္ခဏာခံစားတဲ့သဘောဘယ်လိုခံစားရလဲဆိုတာသဘောလေးကိုလိုက်ကြည့်အဲ့ဒါဒိဋ္ဌိနဲ့တဏှာနဲ့သတ္တာဝေဒနာနာကိုလိုက်ရင်ခံစားတဲ့သဘောလေးကိုလိုက်ရင်ဒိဋ္ဌိသိတယ် အတုပသဘောကြီးကိုမြင်နေပြီဆိုရင်တဏှာခေါင်းပါတယ်တဏှာသိလိမ့်မယ်ကြိုးစားပါရာစိတ်ပြင်ပါဒီစိတ်နဲ့နောက်စိတ်တွန်းပါအယုတ်ကြည်ကြည်အေခါပေးခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားလာများမဖြစ်နဲ့မသိနိုင်ဘူးတော့မသိနိုင်ဘူးတော့တခါကြီးကြီးဝေဒနာပြင်းပြင်းလေးရှူသွား စိတ်ကလည်းခန္ဓာကိုယ်သာရှိပါနှလုံးသွင်းမှန်ပါစေကြိုးစားပါမလျှော့နဲ့နော်ရုပ်ပြက်ကြီးမြင်တဲ့ပုဂ္ဂိုလ်ရုပ်ပြက်ကြီးကိုတလက်တက်ကြီးမြောင်ကြည့်ပြောင်းလွှဲပြီးတော့မပြက်နဲ့ဟိုစိတ်ကြီးစိတ်မဖြစ်စီနဲ့အတုပလက္ခဏာမြင်တဲ့အတုပလက္ခဏာအတုပသဘောကိုသိတယ် ပေါင်ပဲချီပဲလို့ဒီစိတ်တွေမဖြစ်သေးနဲ့လက်မြင်နေရင်လက်သဘောကိုသိနေပေါင်မြင်ရင်ပေါင်သဘောသိကိုကြီးမြင်ရင်ကိုကြီးသဘောကိုသိအတုပမြင်ရင်အတုပသဘောကိုသာသိအဲ့ဒီလိုမြင်ပြီးအဲ့လိုသိလာပြီဆိုရင်ကောင်းပြီမပြောနဲ့နော်အတုပမြင်တဲ့ပုဂ္ဂိုလ်အတုပသဘောကိုဘယ်လိုသူ့သဘောကိုကြည့် ဝေဘုတ်ပြေဘုတ်တွေဘယ်လိုယိုကြလာသလဲအသားတွေကဘယ်လိုကွက်နေသလဲအသားတွေကဘယ်လိုချောက်သွားသလဲအဲမဲချောက်ပြီးတော့မိတွေကဘယ်လိုလောင်းလာသလဲသဘောလို့ကိုကြည့်တော်တော်ကြာကြတော့မှန်နဲ့မြင်ရတယ်လို့ကိုယ်ခန္ဓာကိုယ်ကြီးကိုယ်အသေးတွေလည်းမြင်ရမယ်ဦးတွေလည်းမြင်ရမယ်နှလုံးတွေလည်းမြင်ရမယ်ကြောက်ကတွေလည်းမြင်ရမယ်ဦးစိတ်ဦးမဒါတွေအကုန်မြင်နေရခန္ဓာကိုယ်ကြီးကို တက်ဆုံပြာကြီးအဲ့ဒီကျတော့ရောလာပြီအသေးတွေကလည်းသွေးတွေတက်တက်တက်နေအဲ့ဒီကြတာမြင်နေတယ်အဲအသေးတွေအဆုတ်တွေကြားထဲမှာအဲပိုးမျိုးဖြစ်တဲ့သားပေါက်နေတာလည်းမြင်အောင်မယ်အသားတွေမှာလည်းပိုးမျိုးဖြစ်တဲ့သားပေါက်နေတာမြင်အောင်မယ်အဲအာသုဘလက္ခဏာကြီးမြင်ပြီအဲ့ဒီလိုမြင်ပြီဆိုလို့တင်သွားတော့မယ်ဒီကွာတဲ့မြင်အောင်ကြည့်ပါအဲအာသုဘလက္ခဏာမြင်နေတဲ့ပုဂ္ဂိုလ်ဒီသဘောကိုမြင်အောင်ကြည့်တဏှာကိုသ ဝေဒနာမြင်တဲ့ပုဂ္ဂိုလ်ဝေဒနာကိုနာမသာတိဋ္ဌနာအိသဘောဟာဘယ်လိုလဲသူသဘောကိုကြည့်နာအိသဘောဟာဘာလဲရုပ်ဝေဒနာခံစားတယ်ခံစားတဲ့သဘောတရားလေးကိုဘယ်လိုခံစားရလဲဆိုတော့သဘောလေးကိုလိုက်ကြည့်တင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ရက်တက်လာတာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လောက်တာလည်းခံစားတယ်ကြားတာလည်းခံစားတယ်ခံစားတဲ့သဘောတရားလေးပဲကြည့်ခံစားတာပဲကြည့် ပူတယ်အေးတယ်လှုပ်တယ်ရွတယ်လက်ပဲကြီးပဲကိုပဲကောင်းပဲတင်ပါပဲလို့ဒီလိုမသိပါနဲ့သိရပါကလက္ခဏာသဘာဝတာမြင်ညပြစ္ဆုတ်ပါခံစားတဲ့သဘောတရားလေးဒါလေးအဲ့ဒီလိုသိလို့ရှိရင်သမာအသိခေါ်တယ်ဝိဇ္ဇာအသိရှိတဲ့ပညာရှိတဲ့ပရမရှိပညာရှိပရမအဲ့ဒါခံစားတဲ့သဘောလေး အတုပါကြီးကြတော့မရှိပညာကလက်ရှိကိုကောင်းမရှိဘူးလားရှိပညာကမရှိပညာရှိပညာရှိပညာကဘာလဲပေါ်လိုက်တာပွာလိုက်တာပေါ်ရမယ်တရားပွာရမယ်တရားအယုကြရမယ်တရားတွေးဖို့ဒီဖို့တွေယုကြရမယ်တရားရှားကြီးထွက်နေရမယ်တရားမျက်စိကြီးတွေယုကြရမယ်တရားခေါင်းကြီးနဲ့ ခေါင်းဟာကိုယ်နဲ့တဖြိုးတည်းဖြစ်နေပြီးတော့မြက်ပွဲကြီးကလည်းသဘောရှိလောက်ကြဖြစ်ရမယ်တရားအဲအနှစ်သာရမရှိတဲ့တရားကြီးအတုပတရားကြီးပြည့်ရမယ်တရားကြီးဒါကြီးကိုငါကောင်းသူကောင်းမထင်ရနဲ့ပုတ်ရမယ်တရားကြီးပွားရမယ်တရားကြီးအယုံကြားရမယ်တရားကြီးအနှစ်သာရမရှိတဲ့တရားကြီးငါကောင်းသူကောင်းမထင်ရနဲ့မိမ့်ပါလည်းမရှိယောက်ျားလည်းမရှိ သီလမြင်လည်းမရှိဘုံကြီးလည်းမရှိအတုပါဒမြင်တဲ့အချိန်ကအတုပါတရားပုံရမယ်တရားပွားရမယ်တရားအယုကြရမယ်တရားလောက်စားရမယ်တရားဒါပဲရှိတယ်ဝေဒနာကြပြန်တော့လည်းတင်းနာတွေမရှိတင်းတယ်လို့မရှိတောက်တယ်လို့မရှိထုံတယ်လို့မရှိအောက်တယ်လို့မရှိကြိုက်တယ်လို့မရှိရက်တယ်လို့မရှိချွေးကြလာတယ်လို့မရှိပူသူမရှိအေးသူမရှိ လောက်သူမရှိကြွလို့မရှိရုပ်နဲ့နာမ်သာရှိတယ်ရုပ်နဲ့နာမ်ကဘာလဲဝေဒနာသာရှိတယ်ဝေဒနာသည်နာမယ်နာဤသဘောပါလို့တာတယ်သူသဘောဟောတာတကူလုံးဖြတ်ပြီးတော့ကြည်ကြပြီတော့သူသဘောကြည်လိုက်ပြီဆိုရင်သူသဘောကိုတွေ့ကြလိမ့်မယ်သူသဘောကပါလို့တာတယ်ဆိုရင်ရုပ်ဝေဒနာခံပြီးခံစားတဲ့သဘောသာရှိတယ်ဒီနဲ့ဝေဒနာလည်းခံစားတယ်တောင်းလာတဲ့ဝေဒနာလည်းခံစားတယ် အောက်လာတဲ့ဝေဒနာလည်းခံစားတယ်ပြတ်တက်လာတဲ့ဝေဒနာလည်းခံစားတယ်ပူလာတဲ့ဝေဒနာလည်းခံစားတယ်အေးလာတဲ့ဝေဒနာလည်းခံစားတယ်ရင်းရိုင်တဲ့ဝေဒနာလည်းခံစားတယ်လှုပ်ရှားတဲ့ဝေဒနာလည်းခံစားတယ်နူးညံ့တဲ့ဝေဒနာလည်းခံစားတယ်ရလာတဲ့ဝေဒနာလည်းခံစားတယ်ခံစားတဲ့သဘောတရားလေးပဲရှိနှလုံးနဲ့သိဟုတ်တယ်ပွားတယ် အဲခန္ဓာကိုယ်ကြီးကိုတန်ခန္ဓာကြီးကိုမြင်လိုက်လို့ရှိရင်အတုပသဘောတရားပေါ်ရမယ်တရားပွားရမယ်တရားအယုတ်ကြရမယ်တရားဒါလာသိဝေဒနာကိုသိလိုက်ပြီဆိုရင်နာမ်ကိုသိနာမ်ကခံစားတဲ့သဘောသားသိအဲဒိဋ္ဌိနဲ့တဏှာတွဲသသွားတာသမပဋ္ဌာများများပေးတာမဟုတ်နှလုံးထဲနဲ့ဝိပဿနာယာနိကသက်သက်ကြီးနှလုံးထဲနဲ့တခါတည်းရှင်းရှင်းလေးပေးတာနှလုံးသွင်းမှားပါဘူးကြိုးစားပါကြိုးစားရင်ရမယ်ကြိုးစားရင်ဒီဘဝလေးနဲ့သွားမယ် နာများမဖြစ်ပါနဲ့ရာအရင်ကြည့်ပါလေရှေးစိတ်ကတော်ရင်နောက်စိတ်ကတွန်းကျင်ပါအယုတ်ကြီးကြီးအရင်ခါခါလူသိရင်သိမသိတရားရရဲ့ငါလည်းမရှိသူလည်းမရှိနာသူမရှိကြိုက်သူမရှိထုံသူမရှိအောက်သူမရှိယုံနာနှစ်ပါးတာရှိယုံနာနှစ်ပါးကဘာလို့ယုံဆိုတဲ့သဘောပြောင်းလဲဖောက်ပြန်နာဆိုတဲ့သဘောပြောင်းလဲညှို့ပြီးခံစားဘာကိုခံစားတာတော့ ရုပ်ဝေဒနာနာခံစားတယ်နာကလည်းရုပ်သုံးစိတ်ရုပ်ကလည်းနာသုံးစိတ်ရုပ်နဲ့နာနဲ့ခွဲခွာလို့ရာကောင်းတဲ့တရားမျိုးပေါ့ဘာကြောင့်လဲတဲ့ရုပ်ကိုနာကညွတ်နေတာရုပ်ဝေဒနာခံစားနေတာအဲနာရုပ်ဟာခွဲလို့မရဘူးဒေတုအကြောင်းကျိုးအဲ့ဒီတော့ဒီပေါ်မှာသူခံစားနေတဲ့သဘောတရားသာသိရမယ်တင်းတယ်တောက်တယ်ထုံတယ်မြင်တယ်ကြားတယ်မိမယောက်ျားလို့ဒီလိုမသိရဘူး နားတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောက်တယ်ကိုယ်တယ်အေးတယ်လှုပ်တယ်ရွတယ်လို့ဒီလိုမသိကြရဘူးသိရမယ့်တရားကဘာတရားလဲရုပ်ဝေဒနာနာခံစားတဲ့သဘောတရားသဘောလေးကိုသိရအဲတင်းတာလည်းခံစားတဲ့သဘောတောင်းတာလည်းခံစားတဲ့နာခံစားတဲ့သဘောထုံတာလည်းနာခံစားတဲ့သဘောအောင့်လာတာလည်းနာခံစားတဲ့သဘောရက်တက်လာတာလည်းနာခံစားတဲ့သဘော ရွှေတွေကြလာကြတဲ့ခံစားတဲ့သဘော။ဥညာတော့လည်းနာခံစားတဲ့သဘော။အေးညာတော့လည်းခံစားတဲ့သဘော။လှုပ်လာကြတော့လည်းခံစားတဲ့သဘော။တုံးညာတော့လည်းခံစားတဲ့သဘော။ရင်းကြိုင်ညာတော့လည်းခံစားတဲ့သဘော။နာဣလက္ခဏာခံစားတဲ့သဘောတရားလေးဒါလေး။ဘာမှမသိနဲ့။ဘယ်လိုခံစားတယ်ဆိုတာသိပါ။မလျှော့ပါနဲ့နော်။ပြင်းလည်းမပြင်းနဲ့နော်။ မသေးနိုင်ဘူးတန်ត្រာလာဇန်တရက်တက်ကဒီခန္ဓာကြီးကိုညားလာတယ်မခံနိုင်တော့ပါဘူးနားလိုက်တာနာကယောဂါကြီးဖြစ်နေတာညောင်းတဲ့ယောဂါတင်းတဲ့ယောဂါအဲအဲ့ဒီဟာကိုမရှိတဲ့တရားကြီးကိုသွားပြီးသိလိုက်တော့ဆွဲလန်းခြင်းဥပါဒတရားတွေဖြစ်တဲ့ဝေဒနာတဏှာကုနဲ့အဲတင်းတယ်လည်းမရှိတောက်တယ်လည်းမရှိယောဂါလည်းမရှိထုံးတယ်ပူတယ်အေးတယ်လှုပ်တယ်ဆိုတာမရှိတဲ့တရားရှိတဲ့တရားကဝေဒနာရှိတဲ့တရား ဝေဒနာဒီနာတရားနာဤသဘောပါလို့တာတယ်ရုပ်ဝေဒနာခံစားတဲ့သဘောတရားဒါလည်းရှိအဲမြင်နေတာကအတုပါတရားမျက်စိနဲ့မြင်ပြီးတော့သိနေတာကအတုပါတရားအမြင်ညာကအတုပါတရားအထင်ညာကနာနာနာတရားအမြင်ညာကရုပ်တရားအတုပါတရားကပုံရမယ်တရားပွားရမယ်တရားအယုတ်ကြားရမယ်တရားတွေးဖို့ပြေဖို့တွေယူသိရမယ်တရား အယိုးကျသွားရမယ်တရားအယိုးကြီးကလည်းသွေးပြေးပြီးတော့ပြိုပြက်ပြီးတော့အမုတ်ဖြစ်ရမယ်တရားဒါပဲသိသိပြင်ဘာမှမသိနှလုံးသွင်းမှန်ပါတယ်နှလုံးသွင်းမှန်ပြီဆိုရင်ကောင်းပြီမြင်အောင်ကြည့်ပါမြင်လာလိမ့်မယ်နော်စိတ်ချက်ကကြည့်စိတ်နဲ့မြင်အောင်ကြည့်ခန္ဓာကိုယ်အဲလက်ဖြင့်လက်ခြေတော့ခြေစလုံးဖြင့်ခြေစလုံးတအာယုံနဲ့တဝိချီနဲ့စိုက်ကြည့်လိုက်ပြီဆိုရင်မြင်လိမ့်မယ်အဲဒီလိုရုပ်ပြက်ကြီးများမြင်ပြီဆိုရင်တဏှာသပြီဒိဋ္ဌိနဲ့တဏှာတွဲသတာပဲ တခါလေအမြင်ညာကနေပြီးအထင်ညာရတာအထင်ညာကနေပြီးအမြင်ညာရတာကြိုးစားပါစိတ်နဲ့ကြည့်တော့တခါကြီးစိတ်စိတ်စိတ်အလုပ်စိတ်မှမြင်ရတာအဲအတုပစိတ်ကိုနှလုံးသွဲဝေဒနာခံစားရရင်နာမ်ကိုနှလုံးသွဲခံစားဖို့သဘောသာသိရုပ်ကိုသိလိုက်လို့ချင်းစိတ်နဲ့ရုပ်ကိုကြည့်လိုက်ပြီဆိုရင်အတုပသဘောတရားကိုကြည့်သိဩကြည့်ရမယ်တရားပွားရမယ်တရားအပြည့်ကြီးပဲအနှစ်သာရမရှိတဲ့တရားကြီးပဲဘာမှအဖို့တန်တဲ့ ရုပ်တရားကြီးမဟုတ်ဘူးငါပြောတော့လက်ပါတော့ကမှငါပြောတော့ကတော့မုံမင်းကချက်အောင်လက်ပါတော့ကထင်းဆိုင်ရတယ်ဒီအသုဘတရားကြီးဟာအဲငါခင်မွန်တဲ့ငါသမီးလေးငါသားလေးတွဲနေတာမရှိတဲ့တရားကြီးအဲခင်မွန်တဲ့တေးပြန်တော့လဲ၃ရက်တောင်မထားခြင်းတော့ဘူးအဲသမီးလေးတေးပြန်တော့လဲ9ရက်တောင်မထားခြင်းတော့ဘူးပုတ်ပြီးပွားပြီးမလိုခြင်းတော့ဘူးလက်ထုံလာပြီးညွန်လာပြီးအဖို့အသိုးကြီးအသုဘတရားကြီးအဲအနှစ်သာရမရှိတဲ့တရားကြီးငါသမီးလေးငါ ငါသားလေးငါခင်မွန်းတယ်ငါခင်မွန်းတယ်ယောက်ျားတို့တာတွေ့ဖြစ်တဲ့နေတဲ့ဟာဘာလဲတဏှာပဲရုပ်ပေါ်တွဲနေတာအတုပအယူကိုမသိလို့အတုပသဘောကိုမမြင်လို့အတုပတရားကိုမသိလို့အဲဒီဟာကြီးကိုတွဲပြီးနှစ်သက်ပြီးတော့အဲငါသမီးလေးငါသားလေးငါခင်မွန်းတယ်မငါခင်မွန်းတယ်ယောက်ျားငါလက်ငါချီငါကိုငါကောင်းအဲလက်ချီကိုကောင်းဆိုတာနဲ့တပြိုင်တည်းတွဲပြီးတဏှာဖြစ်ကုန်ပြီဝေဒနာတဏှာကုကုန်ပြီအဲ လက်လည်းမရှိကိုယ်လည်းမရှိကောင်းလည်းမရှိချော်လည်းမရှိလှလည်းမရှိဝလည်းမရှိပိန်လည်းမရှိဖြူလည်းမရှိမဲလည်းမရှိရှည်လည်းမရှိတိုးလည်းမရှိမိမမရှိယောက်ျားမရှိမြင်တာအတုပါတရားသာရှိတယ်အတုပါတရားကပုတ်ရမယ်တရားပွားရမယ်တရားအသားလေးကွက်ပြီးတော့နေရမယ်တရားအဲကိုယ်ပုတ်ပြေပုတ်ပြေယိုစီရမယ်တရားအဲအသားလေးပဲ့ပဲ့ကြရမယ်တရားအဲ ဗိုက်ကြီးဖောင်းရမယ်တရားဦးရီအရေးကြီးပြောကြရမယ်တရားအသေးတွေလည်းပြောကြရမယ်တရားအထုပ်တွေလည်းပြောကြရမယ်တရားအယုံကြီးလည်းကြသွားရမယ်တရားအယုံကြီးကလည်းတဖြည်းဖြည်းဆွေးပြီးတော့ပြောရက်ပြီးတော့ပုတ်အမောင်းလေးဖြစ်ရမယ်တရားဘာမှမရှိဘူးအနှစ်သာရမရှိဘူးဒါကြီးတော့ငါမိန်းမငါယောက်ျားငါချောတယ်ငါလှတယ်ငါဝတယ်နဲ့တဏှာငါဆွဲပြီးတော့တဏှာငါကတ်နေနေတာဒိဋ္ဌိနဲ့တဏှာကိုဆွဲပြ အဲ့တော့ကြိုးစားပါတရားစိတ်ပြင်ပါရှေးစိတ်နဲ့နောက်စိတ်တော့လျှော့မပေးပါနဲ့လာမပြစ်ပါနဲ့အရေးကြီးပါတယ်တရားဓမ္မအများကြိုးစားပါဗျာမသိနိုင်ဘူးတော့တရားကြီးကိုကြိုးစားလာများတော့မပြည့်နဲ့ဗျာမပြောဆရာကြီးတဲတဲလေးလို့တော့အဲဘာမှမလို့တော့ဘူးကြိုးစားပါ မသေးနိုင်ဘူးမသေးနိုင်ဘူးတော့ဓမ္မကြီးတွေဒကာကြီးတွေမသေးနိုင်ဘူးဒိဋ္ဌာပါရမီအောင်အောင်လုပ်ပါအဲဒိဋ္ဌာပါရမီဆိုတာရခဲ့တယ်ဗျာအဲကြိုးစားပါသရာစိတ်ခင်ပါရှေ့စိတ်နဲ့နောက်စိတ်တော်မှာအခုအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်နေတာအဝိဇ္ဇာများအရှုံးမပေးပါနဲ့နားလိုက်တာကြိုက်လိုက်တာပြင်လိုက်ပြီဆိုရင်အဝိဇ္ဇာကိုအရှုံးပေးတာပဲ မပြင်းလည်းမပြင်းပါနဲ့ပြင်းလိုက်ရင်အဝိဇ္ဇာရှုပ်ပေးတယ်မပြင်းမဲနဲ့ဆုံးအောင်လိုက်လိုက်ပြီဆိုရင်ဝိဇ္ဇာကအာသာအဝိဇ္ဇာရှုပ်ပြီအဝိဇ္ဇာကအာသာသွားပြီဆိုရင်ပြင်းလိုက်တယ်ပြင်းလိုက်တော့သက်သာသွားတယ်ဒုက္ခဝေဒနာသူသဘောကိုဆုံးအောင်မသိဘူးပြင်းနေတာနဲ့အချိန်ကုန်တာပဲအဲဒီတော့အခုကတည်းကသဘောတရားတွေကိုယုံသဘောနဲ့ကုန်ပြောင်းပြအောင်ဝေဒနာဆုံးအောင်လိုက်ကြည့်ဝေဒနာနာကိုလိုက်သွား ခံစားတဲ့သဘောလေးကိုလိုက်ပြီးဆိုရင်ရုပ်ဝေဒနာဆုံးအောင်လေကြိုးစားပါရာအရေးကြီးတယ်နော်လေးစိတ်လောက်စိတ်တော့သက်ကအိမ်နဲ့တိုက်နဲ့လဲနေတာလူပြေနဲ့နတ်ပြေနဲ့လဲဟဲ့နတ်ပြေနဲ့ဗြဟ္မာနဲ့လဲဗြဟ္မာပြေနဲ့နိဗ္ဗာန်နဲ့လဲအခုလူပြေကြီးကနေပြီးတော့နိဗ္ဗာန်နဲ့လူနဲ့မလဲနိုင်ဘူးလားနတ်ပြေနဲ့ရောလဲနိုင်ရမှာပေါ့ ယမ20လည်းလဲနိုင်ရပေါ့လူပြေကြီးနေရတဲ့ဥစ္စာဗျာကိုလောင်ကိုလောင်လိုက်ရတာဝက်ဖို့လည်းပူရစားဖို့လည်းပူရအိပ်ဖို့လည်းပူရနေဖို့လည်းပူရအဲသမိကိစ္စလည်းပူရသားကိစ္စလည်းပူရဒီရုပ်နဲ့တင်တာဖြစ်လာရင်လူပြေကြီးပူးစေပူရနတ်ပြေကြတော့သိမပူရတော့ဘူးအဲ့ကြဒုက္ခကိုအဲ့တော့လူပြေကြီးနဲ့နတ်ပြေနဲ့မလဲနိုင်ဘူးလားအယုတ်ကြည်ကြည်အေးခါခါလူသေးရင်သိမသေးတရားရ လူသိရင်သိမသိတရားရအဲ့ဒီလိုကြိုးစားအထုတ်ပြီးတော့ရုပ်ဝေဒနာခံစားတဲ့သဘောတရားလေးကိုထုံအောင်လိုက်ပြီးကြည့်လိုက်ပြီးဆိုရင်လူပြေကြီးကနေပြီးနတ်ပြေရောက်ပြီးကြိုးစားပါရာစိတ်တင်ပါဗျာရှင်းစိတ်နဲ့ရှင်းစိတ်ကတော်ကျင်တော့စိတ်ကလေးကတွန်းတယ်သိခြင်းနဲ့သိရောဟဲ့ပြက်ခြင်းနဲ့ပြက်ရောဟဲ့အယုတ်ကြည်ကြည်အေးခါလူသေးသေးမသေးတရားရဒီစိတ်ကိုထားပါ ကိုမြင်တဲ့တရားကိုဆုံးအောင်လိုက်လိုက်ပြီးသဘောကိုဆုံးအောင်လိုက်ကြည့်အတုပမြင်တဲ့ပုဂ္ဂိုလ်အတုပသဘောကိုကြည့်ဝေဒနာမြင်တဲ့ပုဂ္ဂိုလ်နာဤလက္ခဏာသဘောကိုကြည့်နာဤလက္ခဏာကိုသိအဲရုပ်ပြက်ကြီးမြင်တဲ့ပုဂ္ဂိုလ်အတုပသဘောတရားကိုသိဝေဒနာတွေခံစားနေရတဲ့ပုဂ္ဂိုလ်ကနာဤလက္ခဏာကိုသိနာဤလက္ခဏာကဘယ်လိုလဲရုပ်ဝေဒနာခံစားတဲ့လက္ခဏာနာလက္ခဏာတင်းတဲ့သဘောကိုခံစားတင်းတဲ့ဟာလည်းခံစား တောင်းတာလည်းခံစားထုံတာလည်းခံစားအောက်တာလည်းခံစားကြက်တာလည်းခံစားပူတာလည်းခံစားအေးတာလည်းခံစားလှုပ်တာလည်းခံစားရင်ရိုင်တာလည်းခံစားခံစားတဲ့သဘောတရားလေးပဲကြည့်ဒီခံစားတဲ့သဘောတရားလေးကိုသုံးလိုက်ကြည့်ဝေဒနာခံစားတဲ့သဘောလေးကိုသုံးလိုက်ကြည့်ရုပ်သဘောလည်းသိနာမ်သဘောလည်းသိအဲသဘောကိုသုံးလိုက်ကြည့်တာကိုရုပ်နဲ့နာမ်နဲ့တွဲနေတာကိုခံစားတဲ့သဘောရှိတော့ ရောင်းလွဲဖောက်ပြန်နေတဲ့ယုံလည်းမရှိတော့အဲ့တော့ယုံသဘောနာသဘောတစ်ထပ်သေးဖြစ်ပြီးတစ်ထပ်သေးချုပ်သွားတဲ့သဘောတရားတွေလည်းအကုန်သိအဲ့ဒါကြောင့်လို့ဆုံးအောင်လိုက်ကြည့်ပါမပြင်းပါနဲ့ပြုမြင်မပေးပါနဲ့ဆိုပြီးတော့သဘောကိုဆုံးအောင်လိုက်ကြည့်ခိုင်းတာသေချဖို့ပါအခုကတည်းကအသေးခိုင်းတာသေရင်ဒီယုံဝေဒနာအဆုံးသိရအောင်လို့သဘောပေါက်သွားအောင်လို့ကြိုးစားပါတဲတဲလေးလူတော့လေလှမ်းမြမပြည့်နဲ့မတော်လိုက်နဲ့ ကြိုးစားပါဗျာလျှော့မပေးနဲ့နော်အယိုးကြည်ကြည်အေးခါခါသေခြင်းနဲ့သေရောဟဲ့ပြက်ခြင်းနဲ့ပြက်ရောဟဲ့ဒီစိတ်ကိုထားပါလာများမပြက်လိုက်နဲ့ကြိုးစားမသေးနိုင်ဘူးနော်၃နာရီဒီဝေဒနာ၃နာရီခံနိုင်ရင်၄နာရီခြိုင်နေဘာမှမဖြစ်ဘူး 9နာရီထိုင်နေဘာမှမဖြစ်ဘူးဒီဝေဒနာဖြစ်လိုက်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်သင်တနာယူခံရတဲ့ဝေဒနာဟာနောက်တက်လာတဲ့ဝေဒနာနာယူဝက် နောက်တက်လာတဲ့ဝေဒနာနောက်တစ်ခါနေရထိုင်သွားတယ်နောက်ကြတော့15မိနစ်နောက်ကြတစ်ခါပြန်ထိုင်10မိနစ်နောက်9မိနစ်နောက်ကြအာယုံလေးပြုလိုက်တိုင်းဖြည်းဖြည်းဖြည်းဖြည်းချုပ်သွားပြီတမာကြီးကသိတော့အကြိတ်တော့မကဘူးကြိုးစားပါကြောက်မပေးပါနဲ့အယိုးကြိတ်ကြိတ်ခန်းခန်းသိခြင်းနဲ့သိရောဟဲ့ ငါမှမဟုတ်ပဲရုပ်ကဖောက်ပြန်တယ်နာကဝေဒနာခံစားတယ်နာယုတ်တာရှိတယ်ဆိုတဲ့ဒီစိတ်ကိုထားသရာအရင်ကြီးတယ်သေရင်ဒီစိတ်နဲ့သေရမယ်ဝေဒနာတွေဒင်းကြပြက်လာပြီဆိုရင်နားလိုက်တာကြိုက်လိုက်တာဆိုရင်လေးပဲထောက်ပြီးတော့မိုးကြောခိုင်းခွေးတွေဝက်တွေနွားတွေကြက်တွေဖြစ်ဒါပဲဖြစ်ဒါလူသေးလို့လူမဖြစ်ဘူးအဲ့ဒီစိတ်ကနာဣလက္ခဏာဝေဒနာဒီနာနာဣသဘောဘာလို့တက်လဲသူသဘောကိုကြည့်သူသဘောကြည့်လိုက်လို့ရှိရင်ရုပ်ဝေဒနာနာခံစားတဲ့သဘောတရားလေးပဲကြည့်အဲ ဘယ်လိုခံစားတယ်လဲဆိုတာသဘောလေးကိုလိုက်ကြည့်ရမယ်တင်နာလည်းခံစားတယ်တောက်နာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ရိမ့်ညိုင်တာလည်းခံစားတယ်ကြက်တယ်လာတာလည်းခံစားတယ်ခံစားတဲ့သဘောတရားလေးပဲရှိစူးစမ်းတော့မလျှော့နဲ့လာမပြည့်နဲ့အယိုးရှိကြည့်အေးခန့်ပေးခြင်းနဲ့ပေးရောဟဲ့ဆိုဒီစိတ်ကိုထားလာမြမပြည့်နဲ့ ဒိဋ္ဌံပါရမီအောင်လို့မယ်ဒီဒိဋ္ဌံပါရမီအောင်လို့ရှိရင်အခုလာမဲ့ကကြီးကိုကြောချမဲ့ကကြီးလွတ်တော့မယ်ဒိဋ္ဌံပါရမီမှမရှိတဲ့ပုဂ္ဂိုလ်ကကြီးခြောင်ကြမယ်ပြက်ကုန်တော့မယ်တော်တော်ကြာအဲ့တော့ဒီဒိဋ္ဌံပါရမီပြည့်ဝအောင်ထိုင်မပြင်းနဲ့ပြင်းနေလို့ရှိရင်ဒီကမကြော်ဘူးဒီကကြော်အောင်လို့ပေးနေတာမြင်လို့ပေးတာသိလို့ပေးတာဗျာကြော်အောင်လို့ ဒီဒိဋ္ဌာမမအောင်လို့ရှိရင်ဒိဋ္ဌာပါရမီမမရှိလို့ရှိရင်ဒီကကြီးမလွတ်ဘူးတော့ကြပြက်ကြလိမ့်မယ်အဲ့တော့စူးစမ်းပြီးတော့ဒါလုပ်ဒီဒိဋ္ဌာပါရမီအောင်အောင်ဟာစူးစမ်းလျှော့မပေးနဲ့မသေးနိုင်ဘူးဘုရားလည်းခန္ဓာ၅ပါးထူထားတယ်ကမ္မထမ်းပြတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးထူထားတယ်သေခြင်းနဲ့သေရောအယုတ်ချေချေအေးခံကပြက်ခြင်းနဲ့ပြက်ရော့ ဒီစိတ်ကိုထားပါဗလာစိတ်ထားပါသိခြင်းလဲသိရောဆိုတာလာမြမပြည့်နဲ့ဝေဒနာခံစားရရင်ပြင်းပြင်းလေးရှူပါဝေဒနာကိုဥပါဒံဖြစ်သွားမှဆိုလို့ပြင်းပြင်းရှူခိုင်းတာနာတယ်လို့သွားသိလိုက်မှဆိုလို့ကြိုက်တယ်လို့သိလိုက်မှဆိုလို့ထုံတယ်လို့သိလိုက်မှဆိုလို့ရတယ် ဒါတွေသိလိုက်မှသို့လို့မလျှော့နဲ့နော်သဒ္ဓါအရေးကြီးတယ်ရှင်းစိတ်ကတော်ခြင်းနောက်စိတ်ကတော်တယ်ပြက်ခြင်းလည်းပြက်ရောဒီစိတ်ကိုထားဝေဒနာခံစားနေရတဲ့ပုဂ္ဂိုလ်ကသေသေးချာချာနာဤလက္ခဏာနာဤလက္ခဏာသဘောတရားကိုလိုက်သွားခံစားတဲ့သဘောဘယ်လိုခံစားရလဲဆိုလားဒိဋ္ဌိသရုပ်ပြည့်ခြင်းမြင်တဲ့ပုဂ္ဂိုလ်ကတဏှာသ အိုးရမှာပဲပွားရမှာပဲဆိုပြီးတော့သူသဘောကိုရောက်မသွားသေးနဲ့သဘောကိုကြည့်ရှော့မပေးနဲ့နော်ရုပ်ပြက်ကြီးမြင်တဲ့ပုဂ္ဂိုလ်ကဒီမှာဖြောက်မပြင်းနဲ့ရုပ်ပြက်ကြီးကိုမြင်အောင်ဒလသေးကြီးမြင်အောင်ကြည့်ဒီရုပ်ပြက်ကြီးမြင်မှဆက်ဆုပ်တယ်ညွန်တယ်ဒါမှကိလေသာခေါင်းပါတယ်ဒကာကြီးတွေကလည်းဒကမကိုကောင်းတာလေးမြင်နေရင်ကိလေသာဖြစ်မယ်ဒကမကြီးတွေကလည်းဒကာကိုမြင်ရင်ချောတာလေးကောင်းတာလေးမြင်ရင်ကိလေသာဖြစ်မယ် အာသုဘတရားကြီး10ရက်15ရက်ထားတယ်မသာကြီးလို့ပုတ်ပွားပြီးတော့တခါတည်းစိတ်စိတ်အမြင်သဘောအမြင်မနှော့အမြင်အဲမျက်ခွက်ကြီးကလည်းသဘောလောက်ကြီးနဲ့ရှားကြီးထွက်လို့မျက်စိကြီးကယိုကျလို့အသေးတွေဦးသေးဒါတွေမြင်နေရပြီဆိုလို့ရှိရင်ဒကမာကြီးတွေကမြင်လို့ရှိရင်လည်းကိလေသာခေါင်းပါပြီဒကာကြီးတွေကမြင်လို့ရှိရင်လည်းကိလေသာရာကခေါင်းပါပြီဘာကြောင့်လဲတဲ့အတုပါလက္ခဏာသဘောတရားမြင်ပြီမြင်ပြီကြိုးစားပါလာမြမပြစ်ပါနဲ့ သေလည်းမသေးနိုင်ဘူးနော်စူးစမ်းနော်ရှင်းစိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်ပြက်ခြင်းနဲ့ပြက်ရောသေခြင်းနဲ့သေရောဆိုဒီစိတ်ကိုထားလာတော့မပြင်းနဲ့မပြင်းနဲ့ပြင်းနေရင်ကြားတယ်တော်ကြရင်ပြင်းရင်တော်ကြရင်ပြင်းရင်ဆိုရင်ခဏခဏပြင်းနေရင်ဒီရုပ်ဝေဒနာသဘောကိုဆောက်အောင်မသိဘူးအဲ့တော့ဒီဝရုပ်ဝေဒနာသဘောကိုလည်းဆောက်အောင်သိရအောင် နာကိုလည်းသုံးအောင်သိရအောင်ဆိုပြီးတော့အဲသုံးအောင်လိုက်ကြည့်ကြိုးစားပါသဘောလေးကိုသုံးအောင်လိုက်ကြည့်ပါအယုတ်ကြည်တိအေခါခါလူသေးရင်သေမသေးတရားရဟဲ့ဒီစိတ်ကိုထားပါရှော့မြမပေးပါနဲ့ကြိုးစားပါဓမ္မကြီးတွေတရားကြီးတွေဒိဋ္ဌံပါရမီပြည့်ဝသွားအောင်ဒိဋ္ဌံဆိုတဲ့ဥစ္စာကလောကမှာ လောကီမှာလည်းအသုံးချနိုင်တယ်လောကုတ္တရာမှာလည်းအထုံးအသုံးချနိုင်တယ်ကြိုးစားပါဗျာကြောက်မပေးပါနဲ့သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားပါဒိဋ္ဌာပါရမီပြည့်ဝအောင်ထိုင်ပါမလျှော့နဲ့နော်ကြိုးစားပါ လာမြမဖြစ်နဲ့မတော်နဲ့ဒိဋ္ဌံပါရမီပြည့်ဝအောင်ထိုင်ကကြီးသုံးပါကျော်နိုင်အောင်အရေးတစုံကိုနိုင်ကျုံလာပြီတဲ့ကကြီးပြင်ဆိုင်တွေ့လာပြီဆိုရင်မှန်တော့သစ္စာကိုပြုတ်လိုက်ပြီးဒိဋ္ဌံလိုက်ရုံပဲလောကီမှာလည်းအသုံးချနိုင်တယ်ကြိုးစားပါလာမပြစ်ပါနဲ့မတည်နိုင်ဘူးစွဲနေလို့ နာလိုက်တာဆိုတဲ့ဥစ္စာဆွဲလန်းသွားတာနာတယ်ဆိုတော့နာလာကြီးဆွဲလန်းသွားတာကြိုက်တယ်ဆိုတော့ကြိုက်တာကြီးဆွဲလန်းတာဥပါဒါပြတ်သွားတာဥပါဒါတရားဆိုတာအဲ့ဒါမရှိတာကိုရှိတယ်လို့ထင်မှတ်ပြီးနာတယ်ကြိုက်တယ်ထုံနေခြင်းတယ်ဆိုတော့မခံစားကြတော့ဒေါသဖြစ်ဒေါသမဖြစ်ရအောင်ဟာကိုဝေဒနာဒီနာနာဤသဘောဘာလို့တက်လဲသူသဘောကြည့်လိုက်လို့ရှိရင်ခံစားတဲ့သဘောပဲရှိအဲ့ဒီခံစားတဲ့သဘောတရားလေးကိုသာရှုပါဒိဋ္ဌိပြုတ်ရော ဒီရုပ်တုံးရုပ်ခဲကြီးတော့မိမပဲယောက်ျားပဲလက်ပဲခြေပဲကိုယ်ပဲဒီလိုသိနေပြန်တော့ရောတဲ့တဏှာဒိဋ္ဌိပဲဒိဋ္ဌိလည်းသိတဏှာလည်းသိအတုပသဘောတရားကိုနှလုံးသွင်းလိုက်ပါပေါ်ရမယ်တရားကြီးပါလားပွားရမယ်တရားကြီးပါလားအဲမြေမြုပ်ရေတိုက်ခဲကြီးသူပွက်ရမယ်တရားကြီးဝေဘုတ်ဒီဘုတ်ရိုးချရမယ်တရားကြီးလောက်သားရမယ်တရားကြီး အယုံသူကြီးဖြစ်ရမယ်တရားကြီးအယုံကြီးအားလည်းပဲတွေးကြည့်ပြီးတော့အမှုန့်ကြီးဖြစ်ရမယ်တရားကြီးငါလည်းမရှိသူလည်းမရှိလက်လည်းမရှိ ကိုယ်လည်းမရှိမိန်းမလည်းမရှိယောက်ျားလည်းမရှိပုံရမယ်တရားလားရှိပါလားပွားရမယ်တရားအယုံကြရမယ်တရားသွေးပြီးပြီးတော့အမှုန့်ကြီးဖြစ်ရမယ်တရားဒါပဲရှိဒါဝသာတိဋ္ဌမြင်တဲ့အပေါ်မှာမပြောက်သေးနဲ့ အတုပမြင်တဲ့ပုဂ္ဂိုလ်ကအတုပသဘောကိုဘယ်လိုပြက်တယ်လဲဆိုတာကိုကြည့်မလျှော့နဲ့နော်ဝေဒနာခံစားနေရတဲ့ပုဂ္ဂိုလ်ကဘယ်လိုခံစားတယ်လဲဆိုတာသဘောလေးကိုကြည့်နာဘယ်လိုခံစားတယ်လဲအဲသူသဘောကိုကြည့်လိုက်လို့ချင်းသူသဘောကိုတွေးနေမယ်ရှောက်ခံစားတဲ့သဘောလေးကိုတွေးနေတင်တာလည်းခံစားတောက်တာလည်းခံစားထုံတာလည်းခံစားအောက်တာလည်းခံစားကြက်တက်လာတာလည်းခံစားပူတာလည်းခံစားအေးတာလည်းခံစားလှုပ်တာလည်းခံစား ရတာလည်းခံစားကြက်တက်လာတာလည်းခံစားချွေးကြလာတာလည်းခံစားပူတာလည်းခံစားအိတာလည်းခံစားရင်းညိုင်တာလည်းခံစားလှုပ်တာလည်းခံစားညင်ဝက်ပြပြပြီးနေတာလည်းခံစားဒါပဲရှိခံစားတဲ့သဘောတရားလေးကိုဘယ်လိုခံစားလဲလို့သဘောလေးလိုက်ပြီးတော့ဆုံးအောင်တာလိုက်ကြည့်မညာနဲ့နော်မသေးလည်းမသေးနိုင်ဘူးဒိဋ္ဌံပါရမီပြည့်ဝအောင်ထား တခါလဲကဲတင်းနေတာအဲဗရာအရေးကြီးတယ်တရားဓမ္မများလည်းပဲဗရာဝရိယတတိသမာဓိပညာဘုံ၅ပါးငါဆရာခိုင်းနေလို့အဲပေခြင်းနဲ့ပေရောအယုတ်ကြည်ကြည်အရေးခန့်ကဆရာခိုင်းနေလို့မယ်ဆိုတာအဲ့ဒါဗရာသိပဲဝရိယဆိုတဲ့ဥစ္စာနာကလေးအပြင်ဘက်မထွက်အောင်ထိတ်သိမ်းစောက်ရှောက်ပြီးတော့မင်းဒီနေရာနေဆိုပြီးတော့ဝရိယနဲ့ထိတ်သိမ်းစောက်ရှောက်တယ်ထွက်ပါဘူး တတိတဲ့သဒ္ဓါဘုံဝရိယဘုံတတိဘုံတတိဘုံဆိုတာကဝေဒနာတစ်ခုပေါ်လာလို့ရှိရင်တင်းတယ်ဆိုတော့တင်းတယ်လို့သွားသိလိုက်မှဆိုလို့တတိနဲ့မင်းဟာတင်းတယ်လို့မဟုတ်ပါဘူးဝေဒနာပါဝေဒနာဒီနာပါနာဤသဘောပါလို့တာတယ်ရုပ်ဝေဒနာခံစားတဲ့သဘောတရားအဲ့ဒါအကုသိုလ်စိတ်ကနေကုသိုလ်စိတ်ကလေးရောက်ပလိုက်အဲ့ဒါတတိမြင်တဲ့ပုဂ္ဂိုလ်ကလည်းပဲတတိ အတုပကြီးမြင်နေတဲ့ပုံမှန်လည်းတတိပဲမင်းလည်းလည်းမရှိကိုယ်လည်းမရှိကောင်းလည်းမရှိမိန်းမလည်းမရှိယောက်ျားလည်းမရှိအဲ့ဒီစိတ်တွေဖြစ်သွားမှာသုံးလို့ပေါ့ရမယ်တရားပွားရမယ်တရားလောက်စားရမယ်တရားအယုတ်ကြရမယ်တရားမိတွေလောက်ကျွမ်းရမယ်တရားအယုတ်စုကြီးဖြစ်ရမယ်တရားအယုတ်စုကြီးဖြစ်ပြန်တော့လဲဆွေးကြီးပြီးတော့အမောက်တွေဖြစ်ရမယ်တရားဘာမှအနှစ်သာရမရှိတဲ့တရားပါလားမိန်းမလည်းမဟုတ်ယောက်ျားလည်းမဟုတ် ငါလည်းမရှိသူလည်းမရှိချောလည်းမရှိလှလည်းမရှိအတုပါတရားပုံရမယ်တရားပွားရမယ်တရားအယုစုတရားလားရှိပါလားအတုပါသဘောတရားလားရှိအဲ့ဒီလိုသိပါဒီလိုမှမသိလို့ရှိရင်လက်ပဲရှိပဲကိုယ်ပဲဆိုရင်တဏှာဖြစ်ပြန်ပြီမိမရဲ့ဆိုလို့မိမစိတ်ဒီလိုပြက်သွားပြီဆိုတဏှာဖြစ်ပြန်ပြီယောက်ျားရဲ့လို့ဒီလိုသိလိုက်ပြန်ပြီဆိုရင်တဏှာဖြစ်သွားပြန်ပြီဝေဒနာတဏှာကုသွားပြန်ပြီ မိန်းမလည်းမရှိယောက်ျားလည်းမရှိလက်လည်းမရှိကိုယ်လည်းမရှိကောင်းလည်းမရှိချောတယ်လည်းမရှိစတယ်လည်းမရှိပုံရမယ်တရားဒီပါလားပွားရမယ်တရားအယိုးကြရမယ်တရားအနှစ်သာရမရှိတဲ့တရားလောက်စားရမယ်တရား၆ပွားရမယ်တရားမိလေးလောက်ကျွမ်းရမယ်တရားအနှစ်သာရမရှိတဲ့တရားကြီးပဲဒီနှုတ်ဖွဲ့မှာကြိုးစားပါရှောက်မပေးပါနဲ့ အယိုးကြည်ကြည်အေးခန်းခန်းလူသေးရင်သေးမသေးတရားရဒီတရာစိတ်ကိုထားပါအရာမရှိရင်ဘယ်တော့မရဘူးအဲ့တော့တတိနဲ့ပြောင်းပြပါဝေဒနာတင်းတယ်လို့သွားသိလိုက်လို့ချင်းမင်းကဝေဒနာပါကွာလို့ပြောင်းလိုက်အဲ့ဒါတတိပဲသမာသမာတတိသရာဘောဝရိယဘောတတိဘောတတိနဲ့ပြောင်းလိုက်အကုသိုလ်စိတ်ကိုကုသိုလ်စိတ်ပြောင်းပလိုက်တာတတိသမာဓိဆိုတာဝေဒနာဒီနာနာနာကိုသိတာအဲနာကနေပြီးတော့ဝေဒနာဒီနာ နိုင်တော့ဘာလို့တက်လဲသူဘောလိုက်ကြတယ်ခံစားတယ်ခံစားတဲ့သဘောလေးအေကောသဘောတည်သွားပြီဆိုသမာဓိပေါ့ကာလသုံးပါလွတ်မြောက်နေတဲ့ကာလဝိမုတ်တိစိတ်စိတ်ကလေးသိလိုက်တာကဘာလဲပညာဘုငါဘယ်တော့မှအဘယ်မကြတော့ဘူးဆိုသိတာပညာအဲကြိုးစားရာသိတ်ခြင်းမှာရှင်းစိတ်နဲ့နောက်စိတ်တော့အယုံကြည်စီခံသိခြင်းနဲ့သိရောဟဲ့ဒီစိတ်ကိုထားပါလာမြမပြစ်ပါနဲ့ကြိုးစားပါရာသိတ်ခြင်းမှာ လာမြမပြည့်နဲ့ဗျသမျောဆရာကြီးအချိန်နေနိကနေပြီမလျှောနဲ့နော်ဒကာကြီးတွေလည်းမလျှောနဲ့ဒကမာကြီးတွေလည်းမလျှောနဲ့သိခြင်းနဲ့သိအယုတ်ကြည်တိအေခါပြက်ခြင်းနဲ့ပြက်ရောဒီစိတ်ကိုထားအဝေးကြီးတွေကလာပြီးတော့ဒိဋ္ဌံပါရမီပြည့်ဝသွားအောင်ကြိုးစားပြီးတော့သမာဓိလာယူပြီးတော့လာမြမပြည့်နဲ့ဒိဋ္ဌံပါရမီဆိုတာရခဲ့တယ်ကြိုးစားတာ 30ပုံကိုတခါတဲ့သိဋ္ဌံပါရမီကြီးကိုအမြအတန်းဝင်လိုက်တာ30ပုံနဲ့အရိယနတ်တွေကအကုန်သိသွားပြီနတ်ပြည်6ဘက်ကလည်းကျွေးကြော်သွားပြီယမ90ကလည်းကျွေးကြော်သွားပြီလာမြမဖြစ်လိုက်ပါနဲ့ဒိဋ္ဌံပါရမီအောင်အောင်နတ်တွေသကြားတွေမြမာတွေသိကုန်ပါပြီမလျှော့နဲ့နော်ရှေးစိတ်ကတော်ရင်နောက်စိတ်ကတော်တယ်သေခြင်းနဲ့သေတော့ဒီစိတ်ကိုထားပါလာမြမပြစ်လိုက်ပါနဲ့ ကြိုးစားပါနေကနေပြီအချိန်ကြီးကနေပြီမကြောနဲ့နော်ရှင်းစိတ်နဲ့နောက်သိတော့အဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်နေတာပဲအဝိဇ္ဇာအနိုင်မပေးနဲ့ဝိဇ္ဇာအနိုင်ယူအဲဒိဋ္ဌာပါရမီပြည့်သွားပြီဆိုဝိဇ္ဇာကနိုင်ပြီမပြင်းမဲနဲ့ထောက်အောင်လိုက်ပြီဆိုရင်ဝိဇ္ဇာကနိုင်ပြီကြိုးစားပါ ရှော့မပေးပါနဲ့အယိုးကြည်ကြည်အခါသိရင်လည်းသိရောဆိုဒီစိတ်ကိုထားပါလာများမဖြစ်ပါနဲ့သိလည်းမသိနိုင်ဘူးနော်မလှန်နဲ့နော်ဒိဋ္ဌာပါရမီအောင်တော့မယ်ဘုံဘုံပုံရင်နှစ်ပုံကျိုးပြီတပုံပဲကြံတော့တယ်ဓမ္မကြီးတွေ လာမြမပြည့်နဲ့တဖုံထဲကိုတဲမကြတော့ဘူးကွန်ကွန်တရားညက်သာတာပဲရှိတော့တယ်ကျိုးစားပါရှင်းသိနဲ့နောက်သိတော့တော့မသိနိုင်ဘူးအခုကနတ်ပြည်နဲ့လူပြည်လဲတာအပယ်လေးပါးနဲ့နတ်ပြည်နဲ့လဲတယ်ကျိုးစားပါရှင်းစိတ်ကတော်ရင်နောက်စိတ်ကတွန်းတယ်ပြက်ချင်လဲပြက်ရောဆိုလဲဒီစိတ်ကိုထား မသေးလည်းမသေးနိုင်ဘူးတော့တခါကြီးကြိုးစားဝေဒနာပြင်းပြင်းပြင်းရှူသွားဒီဝေဒနာတိတဲ့အပြင်ပုံမတက်တော့ဘူးဝေဒနာနာတယ်လို့မသိဘဲနဲ့နာကိုလိုက်သွားနာကိုရှူရမှာဝေဒနာနာနာဤသဘောကိုဘာလဲခံစားတာသဘောလေးကိုလိုက်သွားပါနာတယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောင့်တယ်လို့ဒီလိုမသိလိုက်ပါနဲ့ဒီလိုသိလိုက်ရင်မိစ္ဆာဝေဒနာဒီနာနာဤသဘောဘာလို့တတ်တယ်လဲရုပ်ဝေဒနာခံစားပါလားဆိုရင်ဝိဇ္ဇာ အဝိဇ္ဇာယဝိဇ္ဇာယဒီနှလုံးနဲ့ကြိုးစားပါမလျှော့နဲ့နော်တက္ကမကြီးတွေတက္ကကြီးတွေဒီဘက်လည်းနေနေပြီဝိဇ္ဇာညာလေးရအောင်ကြိုးစားတာမလျှော့နဲ့အဲဒီစိတ်ဓာတ်นี่အောက်သွားပြီဆိုရင်ဘယ်တော့မှငါအပယ်မကြတော့ဘူးငါတေးတတ်တယ်လို့ပြောနိုင်အောင်ကြားလည်းမကြဘူးစိတ်တွေသိကုန်ပြီငါသိရင်ဘယ်စိတ်နဲ့သိမလဲနာတာနဲ့သိမလားကြိုက်တာနဲ့သိမလားထုံတာနဲ့သိမလားအောက်တာနဲ့သိမလား ဒီလိုထုံနဲ့ကျင်းနဲ့အောင့်နာနဲ့သိလို့ချင်းကအပယ်ကြတော့မယ်ဝေဒနာတဏှာကုနေပြီအဲဝေဒနာဒီနာပါလားနာဤသဘောပါလို့တတ်တယ်ခံစားတဲ့သဘောလေးနဲ့ငါသိလို့ရှိရင်ငါနတ်ပြေ6ဌာငါသွားတော့မယ်အပေတကားငါပြိပြီသိရင်ငါပဲသိနေသေးရမလဲလက္ခဏာနာသိနေသေးရတော့မယ်လက္ခဏာရုပ်သိနေသေးရတော့မယ်လက္ခဏာအတုပါသိနေသေးရတော့မယ်အဲ့ဒီလိုသိပြီဆိုရင်ဒီစိတ်တွေသိနေဘယ်ဟာလာပဲသွားမှာတော့မသိရင်သွားတော့ အဲ့တော့စူးစမ်းလုပ်ကြအဲလက္ခဏာစိတ်ကလေးပေါ်တင်ထားနိုင်ခံစားရဘယ်လိုခံစားရလဲဘယ်လိုခံစားရခံစားရခံစားရခံစားရအဲဒါလေးဒါသိတာရုပ်ကိုသိလိုက်ရင်ပြောင်းလဲဖောက်ပြန်တယ်ဖောက်ပြန်တယ်ဖောက်ပြန်တယ်ဒါသိတာစူးစမ်းပါနိုင်လက္ခဏာသိလိုက်ပြန်ရင်ခံစားတဲ့သဘောတရားလေးဒါသိကြပါရုပ်တုံးရုပ်ခဲကြီးသိလိုက်ပြီဆိုရင်ပုံရမယ်တရား၊ပွားရမယ်တရား၊အယုတ်ကြားရမယ်တရား လောက်စားရမယ်တရားရေကျုပ်ရေဆိုင်ခဲပြီးစုပွဲရမယ်တရားညင်ကြီးနှလုံးကွဲရမယ်တရားအသေးတွေဦးတွေပျော်ကြရမယ်တရားအယိုးစုကြီးဖြစ်ရမယ်တရားဩဒီရောက်ကြီးဟာအတုပါတရားကြီးပါလားအနှစ်သာရမရှိတဲ့တရားဒါကိုသိပါကြိုးစားအထုတ်ပါလာများမပြည့်နဲ့တော့တဲတဲကြီးလို့တော့သလားပဲဗျသလားသလားအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့သိတိုက်တာ အယိုးကြည်ကြည်အေးခါပေးခြင်းနဲ့ပေးရောဆိုတဲ့ဒီစိတ်ကိုထားလာမြတော့မပြည့်နဲ့မသေးနိုင်ဘူးကြိုးစားပါလျှော့များမပေးနဲ့နော်အနိုင်တိုက်သေးလည်းမသေးနိုင်ဘူးကြိုးစားကြိုးစားတရားကြီးတွေကြိုးစားမသေးနိုင်ဘူးနော်အဲဒီစိတ်တွေသိနေမှပဲလိုက်ကြရောပေါ့ဗျာ ဝေဒနာကိုငါဘယ်စိတ်နဲ့လိုက်ဒီယုတ်ကြီးကိုငါဘယ်စိတ်နဲ့လိုက်နှစ်ခုပဲရှိတယ်နာလက္ခဏာနဲ့အတုပလက္ခဏာဒိဋ္ဌိနဲ့တဏှာသတ်ခိုင်းတာရုပ်ကိုရှုလို့ရှိရင်အတုပလက္ခဏာတင်နှလုံးသွဲဝေဒနာလိုက်လို့ရှိရင်နာကိုလက္ခဏာနှလုံးသွဲအဲမှန်တော့နှလုံးသွင်းခြင်းမှန်တော့နှလုံးသွင်းမှအမှန်တရားတွေရကြိုးစားပါရှင်းစိတ်နဲ့နောက်စိတ်တော့ အယိုးရှိရှိအေးခါသေးရသေးရောရဲ့ဆိုတဲ့ဒီစိတ်ကိုထားလာမြမပြည့်နဲ့မလျှောနဲ့နော်ရာသိတ်တယ်အဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်နေတာပဲနာသူမရှိ၊ကိုက်သူမရှိ၊ထုံသူမရှိ၊အောက်သူမရှိ၊ရသူမရှိရုပ်ဝေဒနာနာသာရှိနာအင်းသဘောပါလေရုပ်ဝေဒနာခံစားတယ်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 ရှိသလုံးဝရလို့မသိနဲ့ရုပ်ကိုသိလိုက်ပြီဆိုရင်ဒါအတဝတရားပုံရမယ်တရားပွားရမယ်တရားလောက်စားရမယ်တရားဝိဘုတ်ဒီဘုတ်တွေယူသိရမယ်တရားအတုပဝတိဒီရုပ်လုံးရုပ်ခဲကြီးကိုသိလိုက်လို့ရှိရင်ဝေဒနာသိလိုက်ပြီဆိုတင်းနာကိုမသိနဲ့တောက်နာကိုမသိနဲ့ထုံနာကိုမသိနဲ့အောက်နာကိုမသိနဲ့ကြက်ထာကိုမသိနဲ့ပူတာကိုမသိနဲ့အေးတာကိုမသိနဲ့ဝေဒနာသာသိလိုက်ကြ ဝေဒနာသည်နာပါလားနာဤသဘောပါလို့တာတလဲသူသဘောကိုကြည့်လိုက်ကြရင်တင်းမြင်သဘောလေးနဲ့ခံစားတဲ့သဘောတွေ့နေမှာထုံတာလဲခံစားတဲ့သဘောလေးတွေ့နေမှာအောက်လာတာလဲခံစားတဲ့သဘောလေးတွေ့နေမှာကျင်းလာပြန်နဲ့ကျင်းတဲ့သဘောလေးကိုခံစားတဲ့သဘောလေးတွေ့နေမှာကျင်းတာလေးခံစားလိုက်နေမှာအောက်နာလေးခံစားမယ်လှုပ်ရှားတာလေးလည်းခံစားမယ်ပြတ်တက်လာတာလည်းခံစားမယ်ပူတာလည်းခံစားမယ် အေးတာလည်းခံစားမယ်ရိမ့်ရိုင်တာလည်းခံစားမယ်တောနဲ့ဟာလည်းခံစားမယ်ကာနာလည်းခံစားမယ်ညင်ဝိပိပြပြီးနေပြန်တော့လည်းခံစားမယ်ရုပ်ဝေဒနာနာခံစားတယ်ခံစားတဲ့သဘောတရားလေးဒါသိတာဒိဋ္ဌိနဲ့တဏှာနဲ့တွဲသပ်ပါဒိဋ္ဌိသတ်တဲ့ပုဂ္ဂိုလ်ကဝေဒနာကိုနာကိုရှုတဏှာသတ်တဲ့ပုဂ္ဂိုလ်ကအတုပသဘောတရားကြီးကိုပုတ်ထားကြီးကိုရှုပုတ်တဲ့သဘောကိုသိပွားပွားလာတဲ့သဘောလေးကိုသိ ရေမြုပ်ရေတိုက်ခဲကြီးစူပွက်တဲ့သဘောကိုသိအယိုးကျသွားရမယ့်သဘောတရားလေးကိုသိမီးလောင်ကျွမ်းရမယ့်သဘောတရားကိုသိအဲ့ဒီလိုသိလို့ရှိရင်အမြတ်ဆုံးတရားရပြီဒီလိုမှမသိလို့ရှိရင်တော့နားလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်းလိုက်တာဦးလိုက်တာအေးလိုက်တာလှုပ်လိုက်တာရွာလိုက်တာအဲ့ဒီလိုများသိနေရင်ကိုချိုးနေပါရောအဲအပေကြရောဒီအတိမျိုးကိုမသိပါနဲ့မိစ္ဆာဒိဋ္ဌိအတိကိုမသိပါနဲ့ သမာအတိကိုသိပါသမာအတိကဘာလဲအတုပလက္ခဏာဝေဒနာနာဤလက္ခဏာဝေဒနာကိုသိလိုက်ပြီဆိုရင်နာဤလက္ခဏာသိလိုက်ပါရုပ်တုံရုပ်ခဲကြီးကိုသိလိုက်ပြီဆိုရင်အတုပလက္ခဏာကိုသိလိုက်ပါအဲဒီလက္ခဏာနှစ်ပါးကိုသမပဋ္ဌာန်တွဲရှုပါပါဒိဋ္ဌိနဲ့တဏှာနဲ့တွဲသတ်ပါအဲဒိဋ္ဌိနဲ့တဏှာနဲ့မှမသတ်လို့နာလိုက်တာကြိုက်လိုက်တာလက်ကလက်ကထုံတယ်လက်ကကျင်တယ် ခြေစလုံးကအောက်နဲ့ပြင်ပါကဘူးတယ်လက်ကထုံတယ်လက်ကကျင်တယ်ခြေစလုံးခြေစလုံးကဘူးတယ်အေးတယ်ဒီလိုသိလိုက်လို့ရှိရင်မိစ္ဆာမိစ္ဆာအသေးကြီးစူးစားပါတရားအရေးကြီးတယ်ရှေ့စိတ်ကတော်ခြင်းရင်နောက်စိတ်ကတွန်းတယ်အယိုးကြီးကြီးအရေးခန်းခါလူသေးရင်သေမသေးတရားရဒီစိတ်ကိုထားပါဒီစိတ်မှမထားလို့ရှိရင်ကိုချိုးနေနေမယ်အဲ ဆရာခိုင်းနိုင်လုပ်ပါဆရာကနေပြီးတော့ဒီလိုနှလုံးသွင်းလိုက်ပါရုပ်တုံးရုပ်ခဲကြီးကိုအတုပနှလုံးသွင်းပြီးတော့အတုပစိတ်ဖြစ်အောင်နှလုံးသွင်းလိုက်ပါသမာဓိပဲအတုပနှလုံးသွင်းတော့အတုပပေါ်တည်နေတာသမာဓိဧကကရာဝေဒနာပေါ်ဝေဒနာနာကိုနှလုံးသွင်းလိုက်တယ်နာလက္ခဏာနာလက္ခဏာနှလုံးသွင်းလိုက်အဲဝေဒနာပေါ်အဲ့ဒီလိုနာဤလက္ခဏာခံစားတဲ့သဘောလေးကိုဧကောဓမောတည်သွားပြီဆိုရင်အဲ အပေတကားလည်းပိတ်တယ်နိဗ္ဗာန်တကားလည်းဝင်တယ်တဏှာရုပ်ကိုရှုလိုက်တော့တဏှာသေးရင်နိဗ္ဗာန်ရကြမယ်ကြိုးစားပါရှင်းစိတ်နဲ့နောက်စိတ်တော့အယုတ်ကြည်ကြည်အေခပေတယ်နဲ့သေရောဆိုတဲ့ဒီစိတ်ကိုထားမညာပါနဲ့ညာရင်ကိုချိုးနေမယ်တကားတကမတွေအားပေးပြီးတင်းနေတာဒိဋ္ဌံပါရမီကြီးအောင်သွားအောင်လို့ အတန်ကိုနာအောင်အောင်နေပြီးတော့တတိပေးနေတာအားပေးတင်ပေးနေတာဒကာကြီးတွေကလည်းသရာအရေးကြီးတယ်ဒကမကြီးတွေကလည်းသရာအရေးကြီးတယ်အဲသေခြင်းနဲ့သေရော့ပြက်ခြင်းနဲ့ပြက်ရော့အယုတ်ကြီးကြီးအရေးခန်းခါလူသေးရင်သေးမသေးတရားရဟဲ့ဆိုပြီးဒီစိတ်ကိုထားပါလာမြမဖြစ်ပါနဲ့မသေးနိုင်ပါဘူးကြိုးစားပါအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်ပါ ဟိုလူပြေကြီးနဲ့နတ်ပြေနဲ့လဲတာသက်ကဲအိမ်နဲ့တိုက်နဲ့လဲနေတာသက်ကဲအိမ်နဲ့တိုက်နဲ့လဲနိုင်ရမှာပေါ့လူပြေကြီးလူရဲလို့ဖြစ်နေတဲ့ဥစ္စာသက်ကဲအိမ်နေရတယ်လို့ဥပမာဟာလူပြေကြီးကနတ်ပြေကိုရောက်ဖို့ရောက်ပြီဆိုရင်သက်ကဲအိမ်လွတ်ပြီးတိုက်အိမ်ကြီးအမာခံရတယ်လို့အဲသက်ကဲအိမ်နဲ့တိုက်နဲ့လဲနေတာပဲအခုအဲ ဒိဋ္ဌာပါရမီပြည့်ဝလို့ရှိရင်သက်ကဲအိမ်ကနေပြီးတိုက်အိမ်ကြီးပြောင်းသွားပြီးတိုက်ပိုင်ကြီးရပြီကျိုးသားပါရော့မပေးပါနဲ့ဒကာကြီးကြီးဒကမာကြီးကြီးပေလည်းမသိနိုင်ဘူးစွဲနေလို့ဥပါဒဏ်ကြီးဖြစ်နေလို့ဝေဒနာတွေမြဲတဲ့တရားမဟုတ်ဘူးခံစားတဲ့နာကလည်းမြဲတဲ့တရားမဟုတ်ဘူးဝေဒနာလည်းမမြဲတဲ့တရားနာလည်းမမြဲတဲ့တရား မမြဲတဲ့တရားကြီးကိုမြဲတယ်လို့မထင်နဲ့နားတယ်၊ကြိုက်တယ်၊ထုံတယ်၊ကျင်းတယ်၊အောင့်တယ်၊ဘူးတယ်၊အေးတယ်၊လှုပ်တယ်၊ရွာတယ်ဆိုတာအဲ့ဒီလိုသိနေတာကမြဲတဲ့တရား။နာဣလက္ခဏာခံစားတဲ့သဘောတရားသိလိုက်ပြီဆိုလို့ရှိရင်အဲသိပြီမြဲတဲ့တရားလားမမြဲတဲ့တရားလားမမြဲတဲ့တရားကဘာလဲပရမသစ္စာအဲနားတယ်ကြိုက်တယ်ဆိုတော့မြဲတယ်လို့ထင်နေတယ်အတ္တမမြဲတဲ့တရားကပရမသစ္စာ မြဲတဲ့တရားကအတ္တအဲဒီတော့ကြိုးစားပါသရာစိတ်ပြင်ပါရှင်းစိတ်ကတော်ရင်နောက်စိတ်ကတော်မှာသက်ကဲအိမ်နဲ့တိုက်နဲ့လဲနေတာပါမလဲနိုင်ဘူးလားသဘောကိုဆုံးအောင်လိုက်ကြည့်ပါသဘောဆုံးမှသဘောဟုတ်မှလောကုတ္တရာအဲဒီတော့သဘောလေးကိုဆုံးပြီးတော့နာဝေဒနာကိုနာအိလက္ခဏာခံစားတဲ့သဘောတရားလေးပဲလိုက်ပြီးကြည့်မသေးနိုင်ဘူး နောက်မတွေ့ဘူး။ဝင်ဝင်မလျှော့ပါနဲ့တရားအရေးကြီးတယ်။သေခြင်းနဲ့သေရောဆိုတာသက်ကအိမ်နဲ့တိုက်နဲ့လဲတာပဲ။သက်ကအိမ်နဲ့တိုက်နဲ့မလဲနိုင်ဘူးလား။အဲလူပြေကြီးကနတ်ပြေရောက်သွားပြီဆိုရင်ဒုက္ခကနေပြီးဒုက္ခခံစားပြီ။နတ်ပြေကြပြီဆိုလို့ရှိရင်မပူရတော့ဘူး။စားဖို့လည်းမပူရဘူး။ဝတ်ဖို့လည်းမပူရဘူး။ အိတ်ဖို့လည်းမပူရဘူးအလိုအလျောက်ဝိပဿနာကုသိုလ်ကြီးနဲ့နတ်ပြည်၆ဓာတ်သုစံမိဆိုလို့ချင်းအရိယနတ်ကြီးဖြစ်ပြီအရိယနတ်ကြီးဖြစ်ပြီးတော့လောကမှာနတ်ဣသိစိတ်ကြီးခံစားပြီးဒုက္ခဝေဒနာခံစားပြီးမှနိဗ္ဗာန်ကိုအဲဒိဋ္ဌာပါရမီပြည့်ဝအောင်လိုက်နာဝေဒနာတွေ့ရင်နာဤလက္ခဏာကိုသုံးလိုက်အတုပတရားကြီးမြင်လို့အပုံကြီးအသိုးကြီးမြင်ရင်သဘောကိုသုံးအောင်ကြည့် ကြိုးစားပါသရာစိတ်တင်ပါရှေ့စိတ်နဲ့နောက်စိတ်တော့မသေးနိုင်ဘူးအယိုးကြည်ကြည်အေးခံလူသိရင်သိမသေးတရားရဒီစိတ်ကိုထားအချိန်ကြီးကနေပြီမလျှော့နဲ့နော်သရာအရေးကြီးတယ်ရှေ့စိတ်နဲ့နောက်စိတ်တော့ရုပ်ပြက်ကြီးမြင်တဲ့ပုဂ္ဂိုလ်ရုပ်ပြက်ကြီးကိုတလသေးမြင်အောင်စိတ်မလျှော့နဲ့ ရှင်းလိုက်ပြီဆိုကိုဆုံးနေလိမ့်မယ်မြင်းနေတဲ့ဥစ္စာကိုအမွေတွေရုပ်ပြက်ကြီးမြင်းနေပြီဆိုရင်ရုပ်ပြက်ကြီးကိုဒလကြီးကြီးမြောင်နှလုံးသွဲ